ဒီနေ့သင်္นานစာကြောင်း2000ဒီနေ့2020ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေတနင်္ဂနွေနေ့ညနေ9:00နာရီချိန်ဆောင်းလန်စကူဘေးရီယာရှိတဲ့ထေရဝါဒဓမ္မကမ္ဘာလမ်းစဉ်အပိုင်း88ကိုဘုန်းကြီးတို့သင်ကြားဖို့ခြားနာပညာပိုင်းပေါ့ဓမ္မနုပါဒနာပိုင်းကိုသင်ကြားဖို့ခြားနေပါ အဲဒီဓမ္မနုပဒနာပိုင်းမှာနိဝရဏရှုမှတ်ပုံတွေကို ပြောနေပါနိဝရဏရှုမှတ်ပုံနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့သုတ်တန်တစ်ခုအဲဒီသုတ်တန်ကိုပြောနေပါအဲဒါတော့အရိယဝါဒတရား7ပါးအရိယသူတော်ကောင်းတွေကရှေးရှေးအရိယသူတော်ကောင်းတွေကလည်းဒီအရိယဝါဒတရားနဲ့နေသွားတယ်လက်ရှိအရိယသူတော်ကောင်းတွေလည်းဒီအရိယတရား7ပါးနဲ့နေသွားတယ် နောင်နောင်ပွင့်တော်မူလက်တဖြစ်တဲ့အရိယာသူတော်ကောင်းတွေလည်းဒီအရိယာဝါဒတရား10ပါးနဲ့နေသွားကြတော့ဘုနော်။အားလေးဒီဘုန်းကြီးတို့ချင်းချုပ်ပြန်ပြောပါမယ်။နံပါတ်1အရိယာဝါဒတရားတော့ဗာလဲဆိုတော့ဧကာရခောတတိတကုအဆောက်ရှောက်ခိုင်ခိုင်မာရှိရ။တတိရှိနေရမှာပေါ့။ဒီတတိကခိုင်ခိုင်မြဲမြဲရှိနေရ။ အရိယာသူတော်ကောင်းတွေဆိုဘာလို့လို့ဘာပြောပြောဘာတွေးတွေအမြဲတမ်းတတိရှိနေတယ်လို့ပြောပါဒီတိုင်းမှာဘုန်းကြီးတို့တွေလည်းအရိယာတွေနေတယ်လို့ကိုယ်လည်းနေလို့ရတော့နော်တတိမြင်အောင်လောက်ဖို့ကျင့်ဖို့လိုတော့ပေါ့ဒါဧကရခေါ်လို့ခေါ်ပါတယ်နောက်တစ်ခုကတော့မိယာ၄ပါးရှိရမယ်အရိယာသူတော်ကောင်းတွေကဒီမိယာ၄ပါးနဲ့နေထိုင်ကြရမယ်နော်မိယာ၄ပါးဆိုတော့ဗာလဲဆိုတော့ စောင်းနေဆေးပေါ့ဒီပစ္စည်းနဲ့ပတ်သက်ပြီးညာနဲ့ဆင်ញင်မိဝဲသုံးဆောင်တယ်မိဝဲညာနဲ့ဆင်ញင်ပြီးနေတော့မိဝဲသုံးဆောင်တယ်နောက်ပြီးတော့မိရလေးခုဆိုမိရလေးပါးနဲ့ပြည်စုံနောက်တစ်ခုကသိခါရမယ်အပူဝေးတွေရာသီဥတုကုလို့အေးတဲ့ရာသီမျိုးပူတဲ့ရာသီမျိုးဒါတွေသိခါမိနေရတော့ပေါင်းရင်ကအတန်တွေသိခါနေရတော့ပေါင်းရင်ပြဿနာတွေအပြစ်ပြောတာတွေ ဒုက္ခဝေဒနာတွေကြုံလာရင်ဒါညာနဲ့ဆင်ញင်သိခံနေရနောက်တစ်ခုကတော့ဗာလဲဆိုဒီဘေးရနေတဲ့ဖြစ်စေတတ်တဲ့နေရာတွေလည်းညာနဲ့ဆင်ញင်ပြီးရှောင်ကျင်ရတော့နောက်တစ်ခုကတော့ဗာလဲဆိုတော့ပယ်ဖြောက်တဲ့တရားတွေကိုညာနဲ့ပယ်ဖြောက်တော့ကိုယ်တဏ္ဍမကောင်းတဲ့တွေးတွေဝင်လာရင်လည်းညာနဲ့ပယ်ဖြောက်မယ်ဒီလိုမိတ်နော်အရိယာသူတော်ကောင်းတွေကအဲ့ဒီ မိယာ၄ပါးနဲ့လည်းပြည်စုံကြတယ်။ဒါတော့တတိအဓိကပေါ့ဗျာတတိယပြည်စုံဉာဏ်ဓာတ်ပြည်စုံတော့နောက်တစ်ခုကတော့ဗာလဲအဆိုး၅ပါးကိုပယ်ဖြောင်းမယ်ပယ်ရမယ်အဆိုး၅ပါးဆိုနိဝရဏတရားတွေပါအရိယသူတော်ကောင်းတွေကဒါလုံးဝပယ်လိုက်တဲ့ခါကျတော့သူတို့ကတော့စိတ်တွေကြည်လင်စိတ်တော်ဝိတ္တုတွေပြတ်သွားတယ်။အဲတော့အရိယသူတော်ကောင်းတွေတလို့အရိယသူတော်ကောင်းတွေဒီလိုဆိုးတရားပယ်ပြီးတော့ နေနိုင်တယ်လို့ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေရောတရားထုတ်တဲ့ပုဂ္ဂိုလ်မနေနိုင်ဘူးလားနေနိုင်ပါတယ်အဲ့ဒီဒါကိုကာမေသနာနိဝေနကိုအဆုံး၅ပါးလို့ပြောတယ်ဒီပဲပြန်ပြောတော့ဗောနော်အဲ့ဒီကာမေသနာနိဝေနပဲဖြောက်တဲ့အခါမှာဘုန်းကြီးတို့ကိုယ်တဏ္ဏမှာပရမကာမေနိဝေနပေါ့လေနိဝေနပဲဖြောက်တဲ့အခါမှာပရမဆိုတာကာမေသနာနိဝေနကာမေသနာနိဝေနဆိုတာဒီအာယုံ၅ပါးကာမဂုဏ်တရားတွေပေါ်နှစ်သက်တာသဘောကျတော့ အဲ့ဒီစိတ်လေးကိုယ်တဏ္ဍမှာဖြစ်မဖြစ်ဘုရားကစစ်ဆေးခိုင်းတယ်ညာနဲ့စစ်ဆေးရတော့ဘုနော်အဲ့လိုစစ်ဆေးရကိုယ်တဏ္ဍမှာကာမေသနာနိဝရဏဖြစ်မဖြစ်ဆင်ခြင်နေဖြစ်နေရင်လည်းပဲသိရမယ်မဖြစ်ရင်လည်းမဖြစ်တာကိုလည်းသိရမယ်မဖြစ်တာပါကာမေသနာနိဝရဏဘာလို့ဖြစ်လဲဆိုတတိလွတ်နေညာနဲ့မကြည့်တိုင်းလည်းဖြစ်ပါတယ်ကာမေသနာနိဝရဏဘာလို့မဖြစ်တော့တာလဲမင်း တတိနဲ့ညာနဲ့ကြည်တတ်လို့တတိနဲ့ညာနဲ့ကိုယောနိတော်မနတိကာရလို့ခေါ်တယ်တတိလွတ်နေညာနဲ့တတိညာလွတ်နေအာယောနိတော်မနတိကာရခေါ်တယ်လေးချက်ပေါ့ဗျာကြည်ခိုင်းတာနော်ကာမိသနာနိဝရဏဖြစ်မဖြစ်နိဝရဏတစ်ခုချင်းပြောတာပြီးတော့ကာမိသနာနိဝရဏဖြစ်ရင်ဖြစ်တဲ့ဖြစ်မှန်းသိရမယ်ဖြစ်မဖြစ်ရင်လည်းမဖြစ်မှန်းသိရဖြစ်နေရင်ဘာဖြစ်လို့ဖြစ်လဲ နှလုံးမသွင်းလို့တတိလွတ်နေလို့ညာနဲ့မဆင်ញင်တာလို့ဖြစ်တာမဖြစ်ရင်လည်းမဖြစ်မှန်းတရားဒီကမိဆန္ဒဒီဝနာမဖြစ်အောင်ဘာလုပ်အောင်လဲဖြစ်လာရင်တတိနဲ့ညာနဲ့စောင့်ကြံဒါလေးပေါ်ပြီးပြောပေါ်ပြီးပြောမြင်အောင်ရှုမှတော့ရှုမှလည်းဒါကမိဆန္ဒဒီဝနာမဖြစ်တော့ဒါဘာနဲ့ကြည့်အောင်တတိနဲ့ညာညာနဲ့ကြည့်ပျောက်ခြင်းအကြောင်းယောနိတော်မနိတိကာရပဲယောနိတော်မနိတိကာရအကြောင်းကိုဒီကမိဆန္ဒဒီဝနာပျောက်သွားသမားရကောင်းလာတွေ့လိုက်မယ် ကာမိဆန္ဒနိဝေနပေါ်လေနောက်ကတတိနဲ့ညာနဲ့ရှုမှတ်လိုက်တယ်ရှုမှတ်လိုက်တဲ့အခါကျတော့ကာမိဆန္ဒနိဝေနပျောက်သွားတော့ကာမိဆန္ဒနိဝေနလို့ရှုမှတ်လိုက်တဲ့တတိနဲ့ညာဒါလျော်ပျောက်သွားတော့အတွဲလိုက်တွေ့တယ်ဒါမျိုးရှုခိုင်းတာပြီးတော့ဒီမှာတော့ဖရာကတော့နောက်တစ်ခုထပ်မိတ်ပါလေဒီကာမိဆန္ဒနိဝေနနောက်ထပ်မပေါ်ရင်အကြောင်းပေါ့ဒါကိုလည်းတတိနဲ့ညာနဲ့ရှုရအောင်မပေါ်ရင်ကြောင့်တော့ခဏတာမပေါ်တာအကြိုင်းမပေါ်တာပေါ့ လုံးဝမပေါ်တာမျိုးမျိုးရှိတော့ဗောနော်ခဏတာ မပေါ်တာဆို တရင်ကပါရင်ပယ်တော့ဗောတော်တော်ကြာအောင်ဆိုဇန်နဲ့ပယ်ထားတာဒီမလုံးဝမပေါ်တာဆိုမက်နဲ့ပယ်တော့မက်နဲ့ပယ်တာမျိုးမှဒါလုံးဝမပေါ်တော့အဲ့လိုပြောချင်တာကနိဝရဏကဘုန်းကြီးတို့တရားထုတ်နေတဲ့ချိန်မှာကာမိသနာနိဝရဏအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့နှစ်သက်သဘောကြတာဘုန်းကြီးရောလူရောပေါ်တတ်ပါတယ်ပေါ်မှာပါပဲနော် ဒီအာယုံ၅ပါးကာမဂုဏ်တရားဆိုလွယ်လွယ်ပြောရတော့ပဲဒါပါလေဆိုအစင်ပေါ့အစင်အာယုံနှစ်သက်ဖွယ်ရအစင်နေကြုံလာမယ်ဒါရောက်ပြောရင်တာအာယုံသမီးအာယုံပေါ့အခုနှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်အာယုံဒီနှစ်သက်ဒါကာမိဆန္ဒပဲနော်ပြီးတော့အတန်ပေါ့တန်ကောင်းကောင်းဆိုနားထောင်နေတာပဲဒါမျိုးတွေပေါ့စားစရာကောင်းကောင်းဆိုစားခြင်းနဲ့အနံ့ကောင်းကောင်းဆိုရှူခြင်းနဲ့ဒါကာမိဆန္ဒနိဝရဏတွေပဲတရိယာနော်ဟောဒီနေ့ငါဘာလို့စားရင်ကောင်းမလဲ နော်ဒါမျိုးအဲ့ဒါကာမိစာနိဗ္ဗာန်ငါဘယ်လိုအမျိုးလေးသုံးရင်ကောင်းမလဲကာသဘောကြတယ်ကာမြင်တာနဲ့သဘောကြကာအသစ်ဆန်းလေးမြင်သဘောကြရခြင်းနေအဲ့ဒါမျိုးဘုန်းကြီးလည်းမတူပါဘူးကြောင်ကောင်းကောင်းရရင်နဲ့သင်္ကန်းကောင်းရရင်နဲ့ဆိုင်လို့ဒါမျိုးတွေပေါ့ဒီအသုံးဆောင်တွေမှာပစ္စည်းပေါ့မမမမောတွေ့တာမှုတွေဒါလည်းဘုရားဘာကာမိစာနိဗ္ဗာန်ပဲဒါတွေပေါ်တယ်ဗျတစ်ခုမဟုတ်တစ်ခုပေါ်တယ် ကာမိသန္တာနိဝေနပေါ်သလိုတခြားပါနိဝေနကာမိသန္တာနိဝေနပြီးတော့ဖြာဝရနိဝေနဒေါသနော်မကျေနပ်တာတွေစိတ်ပြက်တာတွေစိတ်ဆိုးတာတွေအခုကြတော့စိတ်တက်ကြတာတွေပေါ့ကိုဗစ် -19 ကာလဆိုတော့နော်မိသားစုချင်းချင်းနဲ့မပြေလဲကြဒီဟာမျိုးတွေပေါ့အဲ့ဒါကိုဒေါသခေါ်တယ်ဖြာဝရနိဝေနဆိုတာဒေါသပဲဖြာဝရနိဝေနတွေလည်းပေါပါတယ်ဒေါသတွေစိတ်တက်ကြတယ်စိတ်ဆိုးစိတ်ပြက်တာတွေ ဒါတွေပေါ်ပါပေါ်ရင်ပေါ်မှန်းသိရမယ်မပေါ်ရင်လည်းမပေါ်မှန်းသိရပေါ်တယ်ဆိုဘာလို့ပေါ်လဲအာယောနိတော်မူဒီကတတိနဲ့ညာနဲ့ဆင်ញနှလုံးမသွင်းတာပေါ်ရင်ဘာလို့ပေါ်လဲဆိုဒါကြောင့်မပေါ်ဘူးကာမိဆန္ဒနိဝရဏပျောက်သွားတယ်ဘာကြောင့်လဲကိုကတတိနဲ့ညာနဲ့ဆင်ញနှလုံးသွင်းတာလို့ယောနိတော်မူဒီကရခေါ်တာပေါ့ဒါကြီးလည်းပေါ်တယ်နောက်ထိနာမိတ်တာအလုတ်တွေကတချို့ဆိုရင်ဒီစနေတနင်္ဂနွေကလောက်ကြ အဲ့လိုလုံနေတဲ့ချိန်မျိုးတရားထိုင်ရမယ်တရားသင်ရမယ်ဆိုတာဌိနာမိတာလာလို့လားအိတ်ချင်းခံမိတဲ့ဒီဝေဒနာပေါ်လာပဲဒီဟာလေးလည်းဖြစ်နေတာပါပဲပြီးတော့ဌိနာမိတာဖြစ်ရင်ဖြစ်မှန်းသိရတော့ဗောဗျာအဲ့တော့ဒီဌိနာမိတာဖြစ်လာရင်မဖြစ်အောင်မလုပ်အောင်လားရှုမှတ်ရတော့တတိနိုင်ငံနဲ့ပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ရအရှုမှတ်တဲ့နည်းတွေပြောခဲ့ပြီ နော်ဩရိစကုကုစနိဝေနဒါတွေလည်းဖြစ်ဖြစ်မှန်တရားနဲ့မဖြစ်မဖြစ်မှန်ပြဖြစ်တယ်ဘာလို့လဲတတိလွတ်နေဉာဏ်လွတ်နေဒါဖြစ်မှာတတိနဲ့ဉာဏ်နဲ့ဒါကိုပြန်လွင်တဲ့စိတ်ဩရိစပူပါနဲ့စိတ်ပေါ့ပြန်လွင်တဲ့မှတ်စိတ်နဲ့အာယမကတ်ဘူးဗျာထိုင်စားထွက်နေဟိုထွက်ဒီထွက်ဒါဥဒိစ္စပြန်လည်မှုနဲ့ပူပေါင်းကရောထွေးဖြစ်နေတဲ့အတွက်တွဲပြောင်းတာ ဖြစ်ဖြစ်တဲ့အကြောင်းတရားမဖြစ်မဖြစ်တဲ့အကြောင်းလည်းသိရမယ်ဖြစ်တဲ့အကြောင်းအာယောနိတော်မနေမဖြစ်တဲ့အကြောင်းယောနိတော်မနေတွေကတော့ဝိသေကိစ္စဒီမှာလည်းဝိသေကိစ္စဖြစ်များပါတယ်တရားမတိုးတက်တော့ဘူးဟိုဖရာဘောတန်တရားရှိလိုက်တရားဘောတန်တရားရှိလိုက်ပြတဲ့ဆရာဘောတန်တရားရှိလိုက်အကုန်တန်တရားတွေဝင်ကုန်တော့ဒီဝိသေကိစ္စလည်းဆိုးလာတယ်ဘာဖြစ်လို့ဝိသေကိစ္စဖြစ်လဲဆိုတတိလွတ်နေလို့ပေါ့ညာလွတ်နေလို့ပေါ့ တန်တရားဖြစ်လာမေးရတာပေါ့ဗျာမမေးဘဲနဲ့ကိုယ့်အကိုရောက်တန်တရားဖြစ်နေလို့ဘယ်တော့မှဒီပြဿနာမပြေဘူးတရားလည်းမရနိုင်ဒါကြောင့်တတိညာလိုတယ်တတိညာရှိနေတော့ဝိသေကိစ္စမဖြစ်ဘူးတတိညာမရှိဘူးတတိလို့မညာမဲ့နေမယ်ဆိုရင်တော့ဝိသေကိစ္စဖြစ်မှာဝိသေကိစ္စဆိုယုံမတန်တရားခေါ်ပါအဲဒီနိဝရဏတွေရပ်တော့မှတ်ရတယ်ဗျတရားရှုမှတ်တဲ့အခါကျတော့ဘာနဲ့မှလည်းတတိနဲ့ညာနဲ့ပညာနဲ့ ဒါကိုမှတ်ရပါတယ်ဒီနိဝရဏတွေရှင်းတော်မှငြိမ့်တော်မှကင်းတော်မှဒီစိတ်တော်ဝိသုဒ္ဓိဆိုတာဖြစ်တယ်နော်တရားရှုမှတ်တဲ့အခါကျရင်ဘာလို့ပရမသီလဝိသုဒ္ဓိဖြစ်အောင်လုပ်ရတယ်သီလဝိသုဒ္ဓိဖြစ်အောင်သီလစင်ကြကြပြည့်ပြည့်စုံစုံဖြစ်အောင်ကျင့်သုံးရတာပေါ့နော်သီလပြည့်စုံဘယ်လိုကျင့်သုံးရမလဲဒါတွေလေ့လာတာနော်လေ့လာပြောခဏခဏလည်းပြောပြီး သီလပြည့်စုံမှဘုန်းကြီးတို့စိတ်တဝိသုဒ္ဓိသွားတဲ့ကလွယ်သီလကတော့ကိုယ်နဲ့နှုတ်ပဲထိန်းနိုင်တော့တယ်စိတ်တဝိသုဒ္ဓိကြတော့ကိုယ်နဲ့နှုတ်နေမကောင်းစိတ်ပါထိန်းနေကိုယ့်ရဲ့စိတ်ထဲမှာခုနနိဝရဏညစ်ကြေးတွေဝင်မလာအောင်ကိလေသာညစ်ကြေးတွေဝင်မလာအောင်ရှုမှတ်နိုင်အောင်ရှုမှတ်နိုင်မှဒီနိဝရဏညစ်ကြေးတွေစိတ်ကိလေသာညစ်ကြေးတွေစင်ကြယ်တန့်ရှင်းတယ်စင်ကြယ်တန့်ရှင်းမှစိတ်တဝိသုဒ္ဓိဖြစ်တယ်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 လွတ်တဲ့ပုံပုံဖြစ်ဒီအတွေ့တွေဟောရိဇာကိုဇာနိဝရဏဝိသေကိစ္စနိဝရဏဒါတွေဝင်နေတာဒါတွေကိုနိုင်အောင်မှဒါတွေစိတ်တွေစင်ကြယ်သွားမှဉာဏ်တွေကတက်တာဝိပဿနာတော့ရှုပါရဲ့ဒီဟာတွေကမကင်းစင်တော့ဒါတွေကငြိမ့်တော့မမှတ်နိုင်တဲ့အခါကျစိတ်တဝိသုဒ္ဓိမဖြစ်ဘူးစိတ်တဝိသုဒ္ဓိမဖြစ်တော့အကျန်တဲ့ဒေတိဒေတိဝိသုဒ္ဓိမဖြစ်ဘူးလို့အသိဉာဏ်တွေလည်းတိုးတက်မလာအဲကြောင့်သမထမမှာဝိပဿနာမမှာ ဒါတွေပထမငြိမ့်တော့တတိနဲ့တတိယအာယုတစ်ခုတည်းကတ်တော့နော်တတိယဆွဲဆွဲမြဲမြဲတစ်ခုမှကတ်တော့လောက်ရတယ်တတိဆွဲမြဲမှတမာရီဖြစ်တယ်တမာရီဖြစ်မှညာငါဖြစ်တယ်ပေါ့ဗျာအဲ့ဒါလေးပြောရအောင်မနေ့ကဘုန်းကြီးတို့ဗာပြောခဲ့လဲဆိုဒီဝိပဿနာရှုနည်းလေးတွေအထိုင်လျောက်ပြောခဲ့တယ်ပေါ့ဝိပဿနာရှုတဲ့အခါကျကိုကြိုက်တာရွေးချယ်အောင်ပေါ့ဒီကာနုပဿနာပိုင်း မှာစယူရတယ်။ယမှတ်ရင်မှန်မှတပြီးမှစေတနုပဒနာတို့ဝေဒနာနုပဒနာတို့ရောမှကာနုပဒနာဘက်မှာဘုန်းကြီးတို့ဘာရွေးခိုင်းလဲဆိုတော့ကာနုပဒနာဘက်မှာ14မျိုးရှိတယ်။အဲဒီထဲမှာရွေးချယ်စရာဆိုအာနာပါနရွေးချယ်ခွင့်ရှိတယ်။ဓာတ်ကမ္မထာရွေးချယ်ခွင့်ရှိတယ်။ဒါဟုတ်တစ်ခုခုပေါ့။ကိုကြိုက်တဲ့ကမ္မထာရွေးချယ်လို့ရတော့အာနာပါနရွေးချယ်မှုအာနာပါနဓာတ်ကမ္မထာရွေးချယ်ဓာတ်ကမ္မထာဒါဟုတ် နိဝရဏကင်းအောင်မှတ်ရတယ်နိဝရဏကင်းအောင်နော်မှတ်နိဝရဏကင်းအောင်မှစေတဝိသုဒ္ဓိဖြစ်မှာစေတဝိသုဒ္ဓိဖြစ်မှာဉာဏ်ဖြစ်မှာပေါ့နိဝရဏတွေကင်းသွားပြီဝိပဿနာရှုမှတ်ရင်တော့ဘုန်းကြီးတို့ခဏိကတမာရီလိုတာပေါ့နော်ဇံပိုင်းနေသွားရင်တော့ဥပ္ပစာဒသမဏိအနာသမารီဇံသမารီရအောင်အားထုတ်ရင်ကောင်းတယ် ဝိပဿနာပိုင်းကခဏိကသမာဓိခဏိကသမာဓိရောဘယ်လိုလဲဆိုခုနနိဝရဏကင်းစင်နေတဲ့သဘောမျိုးဒါကိုခဏိကသမာဓိနိဝရဏအာယုန်ကုတော့မပြတ်ကပ်ပြီးနိဝရဏကင်းနေရမယ်အဲ့ဒါမှညံဖြစ်တယ်အာယုန်ကုတော့ကလမ်းမကောက်နိဝရဏတွေလည်းမကင်းဘူးဆိုရင်တော့ဘာညာမှမဖြစ်ပါဘူးအာယုန်ကုတော့ကိုဓာတ်မှတ်မယ်ဆိုလဲဓာတ်ဒီဓာတ်ကမ္မထံမှာအာယုန်စိမတတိနဲ့အာယုန်နဲ့ကပ်နေရမယ်တနည်းအားပြောမြင် အာနာပါနအာယုံနဲ့မှတ်သိစိတ်တွေကပ်နေရမယ်ဓကမ္မထာဆိုဓကမ္မထာဆိုတဲ့အာယုံနဲ့ရှုမှတ်သိစိတ်လေးပေါ့တတိလေးနဲ့ကပ်နေအောင်လုပ်ရတဏှာတိုင်းတဏှာကပ်နှစ်နာရီတိုင်းနှစ်နာရီကပ်ကပ်နေအောင်ဆိုမလုံးတော့ဘူးကတ်တော့ကပ်ပါရင်နေရနာတွေဝင်းဝင်ဝင်ဝင်လာတယ်ဆိုရင်တော့ဒါစိတ်တော်ဝိသုဒ္ဓိမဖြစ်ဘူးနေရနာတွေကင်းသွားကိလေသာတွေကင်းသွား ရှုမှတ်နေတဲ့ခိုက်တာပေါ့ဗျာနေဝရတွေစင်ကြယ်သွားကိလေသာတွေစင်ကြယ်သွားရင် ကိုယ်မှညာနေဖြစ်တော့အဲပထမဆုံးညာကဘာဖြစ်လဲဆိုရုပ်တဘာဝနာမ်တဘာဝတွေကွဲကွဲပြားပြားမြင်လာတော့ဒါပြောချင်တော့အဲ့လိုမျိုးမြင်အောင်ရှုမှာရုပ်တဘာဝနာမ်တဘာဝတွေမြင်ဖို့အတွက်ဓာတ်ဆိုဓာတ်တဘာဝတွေမြင်အောင်ကြည့်ရတယ်နာမ်ဆိုစိတ်ဆိုစိတ်တဘာဝစေတသိက်ဆိုစေတသိက်တဘာဝလေးတွေစိတ်စေတသိက်ကိုနာမ်လို့ခေါ်တော့ ဒီသဘာဝလေးတွေမြင်အောင်ကြည့်ရတယ်ဝေဒနာဆိုဝေဒနာသဘာဝလေးတွေဒါမြင်အောင်ကြည့်ရအဲ့လိုရုပ်သဘာဝတက်တက်နာမ်သဘာဝတက်တက်မြင်လာပြီဆိုရင်ဉာဏ်နဲ့တကယ်မြင်ပါတယ်မြင်လာရင်နာမရူပပရိစေကဉာဏ်လို့ခေါ်တယ်ရုပ်ရုပ်နာကွဲပြားတဲ့ဉာဏ်ပေါ့ဒါမျိုးမြင်အောင်ရှုဒါကြောင့်ဘုန်းကြီးတို့ကခဏခဏပြောတယ်လေဝိပဿနာရှုတဲ့အခါကျပထမသဘာဝလက္ခဏာမြင်အောင်ရှုဒုတိယအတာမညာလက္ခဏာမြင်အောင်ရှု တဘာဝလက္ခဏာမြင်အောင်ရှုဆိုရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုနောက်ရုပ်တဘာဝနာမ်တဘာဝသင်လားဆိုမဟုတ်ဘူးကြောင်းကျိုးတဘာဝကိုမြင်အောင်ရှုရအကြောင်းကြောင့်ကျိုးဖြစ်တာဒီလိုလည်းမြင်အောင်ရှုရပထမတော့ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုရတာပေါ့နော်နောက်တော့ကြောင်းကျိုးတဘာဝမြင်အောင်ရှုရကြောင်းကျိုးတဘာဝမြင်အောင်ရှုနိုင်ရင်ဒါဒုတိယဉာဏ်ဖြစ်တော့မနေ့ကပြောခဲ့ပြီသွားရဲဆိုသွားကျင်တဲ့စိတ်ရင်ဖြစ်မယ် ရက်တယ်ဆိုရက်ချင်တဲ့စိတ်အစဉ်ဖြစ်မယ်ထိုင်တယ်ဆိုထိုင်ချင်တဲ့စိတ်ချင်းဖြစ်တယ်အိတ်တယ်ဆိုအိတ်တဲ့စိတ်အိတ်ချင်တဲ့စိတ်တွေအရင်ဖြစ်တော့အဲလိုမျိုးစိတ်ကြောင့်ဒီရုပ်တွေဖြစ်ပုံရုပ်တွေကြောင့်ဒီကနောက်ကစိတ်ကသိဖို့အကြောင်းရုပ်ကြောင့်ရုပ်ကြောင့်ရုပ်အရာအလုံးကဒီလိုအကြောင်းရုပ်ဆက်ဆက်နေတဲ့ဖြစ်နေပုံတတိနဲ့ညာနဲ့စောင့်ကြည့်မြင်ပါလေဗျတတိနဲ့ညာနဲ့စောင့်ကြည့်လို့တမာရီအားကောင်းလားတမာရီအားကောင်းလားဒီအကြောင်းရုပ်သဘာဝတွေမြင်ပါလေ ကြောင်းကျိုးတဘာဝတွေမြင်အောင်လဲကိုကကမ္မထဆရာမေးရတယ်လေ့လာတယ်သင်ယူရတယ်ရှုသွင်းရင်လည်းစိတ်ကြောင့်ရှုသွင်းတယ်နှံ့ရင်လည်းစိတ်ကြောင့်နှံ့တယ်ဘုန်းကြီးတို့ဒီမှာလက်တယ်ကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်ကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရတာအဲမျိုးကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရတာဒါကြောင်းကျိုးတဘာဝတွေအဲ့လိုကြောင်းကျိုးတဘာဝတွေချင်းချင်းနဲ့နားလည်သဘောပေါက်လာဒါကိုပစ္စယပရိကညာလို့ခေါ်ပါတယ် အဲ့ဒီပစ္စယပရိကဉာဏ်ပြီးတဲ့အခါကျဘာဉာဏ်လဲတမ္မာဒနာဉာဏ်ဒီကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတဘာဝတွေရဲ့နေစာဒုက္ခအနတ္တပေါ့ဒါမျိုးရှိပါဒီကြောင်းကျိုးဆက်ဆက်ဖြစ်ဒါကြောင့်မို့တရားရှုမှတ်တဲ့အခါကျအာတချို့ကလိုလိုပဲပြောတယ်မျိုးတို့ကသမထမရှိဘူးပြောဝိပဿနာပဲရှုတယ်မေ့ကြည့်တော့တခါ तू ဟာဝိပဿနာလည်းမဟုတ်ဘာမှကိုမဟုတ်ဘူးဆိုလို့ပြောရမလို့ပြန်ပြောတော့ ဝိပဿနာဆိုတာကယုံနာတဘာဝရဲ့အနေစာဒုက္ခအနတ္တမြောင်ရှုတာဝိပဿနာဒါလေးမှတ်တာနော်တခါတလေဝိပဿနာဝိပဿနာပြောပြီးဝိပဿနာလည်းမဟုတ်ဘူးသူရှောင်းနေအဲ့လိုမျိုးဖြစ်တယ်ယုံနာတဘာဝရဲ့အနေစာလည်းမြင်ရမယ်ဒုက္ခလည်းမြင်ရမယ်အနတ္တလည်းမြင်ရမယ်ဉာဏ်နဲ့တကယ်မြင်ပါတယ်အဲ့လိုမြင်အောင်လဲကြည်စေချင်တော့အဲ့ဒီမှာမေဂိယသုတ်တို့ အဲ့မှာဖះကဘာဟောထားလဲဆိုအနိစ္စမြင်ဒုက္ခမြင်နဲ့အနတ္တမြင်နဲ့ဘုန်းကြီးတို့ဒါလုပ်ငန်းစဉ်ပိုင်းနဲ့ဆိုင်သွားပြီမေဂိယအရှင်မြတ်ကြတော့အရှင်မေဂိယကြတော့သူတို့ကြတော့နေဆမြင်နဲ့ကြောက်ရွံ့ဆက်ဆက်ဖြစ်နေတဲ့နေဆမြင်နဲ့ဒုက္ခလည်းမြင်နဲ့အနတ္တလည်းမြင်နဲ့သူကြတော့ဘုရားကအဲ့လိုဟောသွားတာကြောက်ရွံ့ဆက်ဆက်ဖြစ်တဲ့ယုံ nant တရားတွေအနေဆမြင်အောင်ရှုအနေဆမြင်ဒုက္ခလည်းမြင်မယ်အနတ္တလည်းမြင်မယ် ဘုန်းကြီးတို့ကမ္မထမ်းဆရာများဒီနေရာဘာတိုက်တွန်းရလဲဆိုတော့ကိုယ့်အကို ပြန်ပြီးတော့စစ်ဆေးကြည့်ဝေဖန်ကြည့်ကိုကဒီယုံနာဘာဝတွေရဲ့နေဆတော့မြင်တာပေါ့ကြောင်းကျိုးဆက်ဆက်တဲ့သဘောတရားတွေအခုဘုန်းကြီးတာမယ်နားထောင်ကြည့်လိုက်လေဒီတန်နဲ့ဒီတန်ဟာပေါ်ပြီးပြောက်ပေါ်ပြီးပြောက်ကြားပြီးပြောက်ကြားပြီးပြောက်ဒါကတော့မြင်တာပေါ့ဗျာနေဆတော့မြင်ပြီးကဲဒုက္ခမြင်သလားနော် အနတ္တမြင်သလားဒါမျိုးပေါ့ကိုညာနဲ့မှမမြင်သေးရင်တော့သမထညာမပြည့်အပြည့်စုံမဟုတ်သေးဘူးနော်သမထညာဆိုတော့ကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတရားတွေအနေစာလည်းမြင်မယ်ဒုက္ခလည်းမြင်မယ်အနတ္တလည်းမမြင်ရင်တော့ဒုက္ခလည်းရှုမှတ်ဖို့လိုတယ်အနေစာပဲမြင်တဲ့ဒုက္ခမမြင်ဒုက္ခရှုမှတ်ဖို့လိုတယ်အနတ္တမမြင်ဘူးဆိုလည်းအနတ္တမြောင်ရှုမှတ်ဖို့လိုတယ်အဲ့လိုမြင်မှသမထညာလို့ခေါ်ပါတယ်ဒါလည်းမှတ်တာနော် သဗ္ဗတရညာနေတဆင့်တဆင့်တကညာနေရင့်တန်လာတဲ့ခါကျတော့သဗ္ဗတရညာလွတ်လွန်မြောက်သွားတဲ့အချိန်မှာတော့ဘုန်းကြီးတို့ဒုက္ခဝိနာရီလွန်တတ်တယ်။တမာရီအကောင်းလာရှုမိုင်းရှုမိုင်းတမာရီအကောင်းလာရင်ဒုက္ခဝိနာလွန်မြောက်သွားဒုက္ခဝိနာကြော်သွားတယ်။တမာရီနဲ့ပါဒုက္ခဆိုတာခန္ဓာကိုယ်ရှိနေတော့ရှိနေတာ။တမာရီအကောင်းနေတမာရီဆွမ်းအားနဲ့ဒါကိုကြော်ထားတဲ့သဘောမျိုးလွှမ်းမိုးထားတဲ့သဘောတမာရီပြုတ်ကြရင်ပြန်လာတာပဲ အဲ့လိုမျိုးဒုက္ခဝေဒနာကြော်သွားတဲ့အချိန်သမထဉာဏ်ရှုမှိုင်းတာနေစာဒုက္ခအနာတ္တများသောဖြင့်ဒီသမထဉာဏ်ပိုင်းမှာဒုက္ခကိုရှုတာမျိုးကတော့ဒီဒုက္ခဝေနာမျိုးဒုက္ခမြင်ရင်တော့ဒုက္ခဝေနာမျိုးရှုလို့ရင်ပိုးမြင်လွယ်တယ်ပြီးတော့ဒုက္ခဝေနာရှုရင်လည်းအနတ္တလည်းပိုးမြင်လွယ်တယ်အဲ့ဒီမှာကြည်နေလိုက်ကိုဖြစ်စလို့မဖြစ်ဘူးဆိုတဲ့သဘောတရားတွေတွေ့ခန္ဓာကိုယ်ရဆင်းရဲဒုက္ခဒုက္ခဝေနာကြည်ရင်ပိုးမြင်တယ် ရင်းကြည်နဲ့တကားဒီဒုက္ခဝနာလို့ကိုဖြစ်စလို့ဖြစ်တဲ့အရာမဟုတ်ဘူးအနတ္တလေးလည်းတွေ့လာနိုင်အနတ္တကြိုးဆင်ញင်ပြီးမှမှတ်မှဆင်ပြေောမလို့ကိုဖြစ်နေလို့ဖြစ်တဲ့သဘောအောက်မေ့ပြီးမှရင်ကိုလည်းနာစိတ်လည်းနာတတ်တယ်။ဒါကြောင့်မို့သမန္တညာပိုင်းမှာလည်းရှုမှတ်တာဖို့အရေးကြီးတော့ပေါ့။ရှုမှတ်ရင်ရှုမှတ်ရင်လည်းဒုက္ခဝနာကြော်သွားမယ်။ဒုက္ခဝနာကြော်သွားတဲ့အခါကိုယ်ကလည်းပေါ့စိတ်ကလည်းပေါ့။အဲ့ဒီ ဥရဗျညာရှေ့ပိုင်းခေါ်တဲ့အနုပိုင်းအဲ့ဒီအချိန်ခါလောက်ကြာဒုက္ခဥနာကြော်သွားတဲ့ခါကျတော့ဘုန်းကြီးတို့ဩဘာအလင်းရောင်တို့ပီတိတို့ပတ္တိတို့ဒါဝိပဿနာဉာဏ်ကြီးကြောင်း10ပါးလို့ခေါ်တယ်ဒါတွေကောင်းလာလိမ့်မယ်အဲ့ဒီလာတဲ့ခါကျတော်တော်များများဗာပြည့်လဲဒါတွေကိုတာယာကြတော့ဗောဗျာဝိပဿနာဉာဏ်ကြီးကြောင်းလို့မထင်ဘူးတခါမှမတွေ့ဘူးတော့အယောင်လင်းတွေတွေ့လာပြီဆိုခန္ဓာကိုယ်ကခါကအယောင်လင်းမထွက်ဘူး ကိုကိုခန္ဓာကအယောင်လင်းထွက်တော့သိသဘောကြတော့နေရာထိုင်အောင်လည်းကောင်းအယောင်လင်းနေရာလည်းထွက်ထွက်တဲ့အခါကျငကောကအယောင်လင်းငါအရင်တော့ငါခန္ဓာကအယောင်လင်းမထွက်ဘူးကိုငါခန္ဓာကအယောင်လင်းတွေထွက်လာတယ်။အော်စိတ်ကလည်းချမ်းသာကိုယ်ကလည်းချမ်းသာတော့ဘာလဲ။အော်မဲ့ဆိုတာဒါထင်တယ်ဖို့ဆိုတာဒါထင်တယ်။ငါမဲ့ညာဖို့ညာရပြီဒီလိုအောင်မိတတ်တယ်။ဝိတတိသမารိပညာကြောင့်ဖြစ်ပေါ်လာတော့အရင်လင်းအောင်တော့မှန်တယ်ဗျ ကိလေသာက မပယ်တတ်နိုင်သေးတဲ့အတွက်ဒါမက်အစစ်မဟုတ်မတုပဲပြောရတယ်။ဒါကြောင့်ဝိပဿနာဉာဏ်ယူကြောင့်တရား၁၀ပါးမတုလို့ခေါ်တယ်။ဒီဥရပြညာရှေ့ပိုင်းမှာအကုန်ပေါ်နေတာတွေအလင်းအောင်လည်းပေါ်မယ်ပီတိတွေမျိုးစုံပီတိ၅မျိုးပီတိတွေလည်းပေါ်မယ်။ဒီအများကြီးပဲပတ္တိတွေလည်းပေါ်မယ်အဲလိုမျိုးပေါ်။အဲလိုမျိုးတွေဖြစ်လာတဲ့အခါကျယုံကြည်မှုတွေကလည်းယုံကြည်မှုတရားတွေလည်းပိုအားကောင်းလာ ပြီးတော့ရှုမှတ်တဲ့ခါလဲမမှတ်နိုင်တာကိုမရှိဘူးအဲ့လောက်ကိုတတိညာနဲ့အလုံးအားကောင်းတယ်ပြီးတော့လဲဝမ်းသာမှုတွေဂျင်းနောက်ပဲအလုံးကိုဖြစ်တယ်နော်အဲ့ဒီလိုတရားရတာတွေခံစားတော့ကဩငါတော့မဲ့ရပြီဖို့ရပြီဒါတွေထင်တတ်တယ်နော်ဒါတွေရှုမှတ်ပေးရအဓိကကတော့အဲ့ဒီຢာတွေကပြဿနာတော့မဟုတ်ဒါတွေကိုตาရတဲ့တဏှာပေါ့ဝိပဿနာဉာဏ်ယူကြောင်း10မျိုးရှိတယ်အဲ့ဒီထဲမှာအဓိကပြဿနာပေးတာတော့တဏှာပဲဒီ ခုနအလင်းရောင်တို့ပီတိတို့ပတ္တိတို့ဒါတွေကိုตายာတတ်တယ်မตายာနဲ့လို့လည်းပြောလို့မရဘူးတခါမှမမတွေ့ဘူးတော့ခါမှမမတွေ့ဘူးတော့သွားတွေ့တော့လေตายာတာပေါ့အကောကိုထင်တယ်တတိတွေလည်းအာကောင်းညာတွေလည်းအာကောင်းပေါ့ဝိရိယလည်းအာကောင်းခိုင်းနဲ့မတူဘူးသူအာကောင်းတော့ဒီပေါ်မှာကိုကအိမ်မှာဂျိနတ်ตายာဂျိနတ်ตายာလိုက်တဲ့ခါကျတရားရှေ့မသွားဘူးဒါကြောင့်ဒါတွေကမဲ့မဲ့ရသေးတာမဟုတ်ဘူးဖို့ရသေးတာမဟုတ်ဘူးဒါတွေက မက်အတုတွေပဲကိလေသာမပယ်သေးတဲ့အတွက်မက်တုတွေပဲလို့ဒီလိုကမလဆရာကသင်ပေးပြီးလမ်းကြောင်းလေးတည့်ပေးရအဲဒီဥရဗျညာရှေ့ပိုင်းမှာအများကြီးတွေ့တတ်တယ်ဒီအတုပါတွေလည်းအယိုးစုတွေဒါဝိဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်အဓိကထားပြောတာနော်ကိုကညာနေပြောနေသမထပိုင်းလည်းတွေ့တတ်တယ်သမထပိုင်းမှာတော့ဒီလိုညာစဉ်နေနဲ့ပြောတာမဟုတ်ညာစဉ်ကဝိပဿနာပိုင်းမှာပြောလို့ရသမထပိုင်းကျဇာန်လန်းစဉ်နဲ့ပြောရ တွေ့တတ်တယ်ဒီဒီရာတွေကအဲသူ့ရိုးစုကိုရိုးစုသူ့အာသူဘကိုအာသူဘဘုံမဖရာအာယုန်တွေတွေ့တတ်တယ်တန်ခါအာယုန်တွေတွေ့တတ်တယ်အရင်တိတ်ဘဝတုန်းကဒီကမာကြီးတို့ဒီကကြီးတို့ဒီသင်္นานသူသင်္นานသားတွေဖရာနဲ့တွေ့ခဲ့ဝင်တွေ့တယ်ဗျာအဲ့ဒီမှာပြန်ဖူးရလိမ့်မယ်အမျိုးတွေအဲ့ဒီဥရပြညာခြေပိုင်းလိုက်မှာဒါတွေ့တတ်တာပဲအဲ့ဒီဟာကိုလည်းတွေ့တဲ့ခါကျသာယာတတ်တယ်နော်ဂျေနတ်တတ်တယ်အဲ့ဒါကိုတော့ဆက်မလိုက်နဲ့ဒါကိုရပ်တော့ မှတ်ရတော့မှတ်အဲ့လိုမှတ်အဲ့မှာကြည့်လိုက်ပေါ့နော်ဩဘာဒအယောင်လင်းပီတိနော်ပီတိ၅မျိုးရှိတယ်ပတ္တိပတ္တိကလည်းဒီမှာလာတာမန်လေးကာယပတ္တိစိတ်ဓာတ်ပတ္တိလောက်တင်ပြောတကယ်တော့မကောက်ကာယလူဒ္ဒစိတ်ဓာတ်လူဒ္ဒကာယမူဒ္ဒစိတ်ကာယပါကညာစိတ်ဓာတ်အဲ့ဒီစိတ်တပိုင်းမှာပါတယ်အဲ့ဒီဆုံးအတွဲလိုက်စိတ်တိတ်အကုန်လုံးဖြစ်တာပတ္တိခံဩသရတရားဟာခါတိုင်းနဲ့ တာတယ်တရားတရားဖြစ်တာဒါအကြည့်ညိုတာဘုရားတရားပေါ်မှာယုံကြည်လာတယ်အဲ့ဒါခိုင်ခိုင်မြဲမြဲယုံကြည်လာယုံကြည်လာတဲ့အခါကျတော့ကိုမိသားစုတွေတို့ကိုနဲ့နီးစပ်တဲ့ပုဂ္ဂိုလ်မလုံတရားမလုပ်ဘူးဆိုရင်ဩဒါတွေသွားပြီးတော့ဟောခြင်းပြောခြင်းနဲ့စိတ်တွေဖြစ်လာဒါတရားတွေအကောင်းတော့ရောဝိရိယတွေလည်းခါတိုင်းနဲ့မတူအကောင်းတာနေမိညာမိပဲနဲ့မှတ်နိုင်တာဘာဖြစ်လို့ကိုကဆင်းရဲမရှိတော့ဆင်းရဲကြော်တာအဲဒါက စိတ်ကလည်းချမ်းသာကိုယ်ကလည်းချမ်းသာဒါမျိုးတွေဖြစ်တယ်။ဉာဏ်တွေကလည်းထက်မြက်တာဘယ်ဟာရှုလိုက်ရှုလိုက်သူကရှုမှတ်ရတာဖြစ်တယ်။ကိုယ်ရှုမရှုမှတ်နိုင်တာမရှိတော့ဉာဏ်ကအဲ့လိုထက်မြက်တာ။တတိကဆွဲမြဲသွားတယ်။တတိကဆွဲမြဲတာရှုမှတ်နိုင်တာပေါ့ဗျာ။နော်ဒီဥပ္ပခာဒီမှာတော့အာဝဇိနုပိခာပါညာပေါ့ဒီဟာတွေနဲ့အကုန်လုံးဒီပေါ်မှာသာယာတတ်တယ်နော်။အဲ့ဒီခါကျမှတ်တာကမ္မဋ္ဌာန်းဆရာလမ်းကြောင်းတက်ပြီးတော့ကိုယ့်အကိုရမ်းမမှတ်နဲ့။ကိုယ့်အကိုရမ်းမှတ်နေတော့ ဒါသာယာတွေကလည်းရှေ့မတက်ဘူးဘုန်းကြီးအများကြီးတွေ့ဘူးလေအဲကြောင့်ဘုန်းကြီးတို့ခဏခဏသတိပေးတာရှိတယ်ဟောဒီဥရဗျာညာပိုင်းမှာလည်းမတက်ဘူးဗျအကြာကြီးဖြစ်နေတတ်တယ်ဘာဖြစ်လို့လဲသူဒါသာယာဝယ်တွေကတွေ့တာတွေ့တော့မတက်တော့ခုနဝိပဿနာဉာဏ်ကြီးကြောင်းတရားတွေကကိုယ်အနေနဲ့အကောင်းထင်ပြီးတော့လက်မလွတ်ချင်တော့ဒါကိုပယ်ရမယ်မဖြစ်အောင်ဆက်ပြီးမှတ်ဒါမျိုးဖြစ်တတ်တယ်တွေ့ဘူးတယ်ဘုန်းကြီး ဒီနှစ်ပိုင်းတော့သွားတရားပြတော့ကထိုင်ဝမ်မှာဆိုရင်ဒီလိုဘေကုဏီမှာတပါတခြားတရားစခန်းနေဘုန်းကြီးတရားစခန်းဝင်လာတော့တမာရီအကောင်းတော့အကောင်သူကလက်မလွတ်ချင်ဒါပဲကျင်နတ်နေစဉ္ညာလျှောက်လို့လည်းကောင်းထိုင်မလို့လည်းကောင်းဆရာလည်းမလို့ကောင်းတာပဲဘာလို့သေးလို့လဲသူကအဲ့လိုလာတာမဟုတ်ဘူးမင်းတနေ့လာတဲ့ဒီဟာတရားတရားပြင်နေမင်းတရားမတိုးတက်ဘူးလို့ဘာလို့ကတိုးတက်အောင်ပြောတာလို့မှတ်ကောင်းတာမကောင်းတာ အရေးမကြီးဘူးလို့တရားအသိဉာဏ်ဖြစ်ဖို့အရေးကြီးတယ်လို့တော့မရပါဘူး။နောက်ပြန်ကန်ဒီတပတ်လောက်လုံးမှဒါလေးကျော်တယ်မင်းတော်သေးတယ်လို့ငါမင်းဒီဟာမှဒီညာမှတက်မှတက်ပါအောင်လားလို့ထင်းနေတာပဲအဲ့လိုပြောပြတော့။ဒီညာရောက်ရင်အဲ့ဒီလိုตายရတတ်တယ်နော်။ဒါလေးသတိထားပါ။ဒီဥရပြညာနောက်ပိုင်းကျတော့ဒီဥရပြညာနောက်ပိုင်းအရင်ပိုင်းကျဘလို့ဖြစ်လာလဲဆိုဒီယုံ nant တရားတွေကခတ်သက်သက်ပုံခတ်သက်သက်ပြောက်။ အများကြီးတွေ့တယ်အစလည်းဆုံးတွေ့တယ်ပေါ့နော်ဥပထေပြန်သုံးပါလုံးတွေ့တယ်သင်္ကတလက္ခဏာပြန်တွေ့တယ်လို့ပြောလို့ရတယ်ခါတိုင်းဆိုရင်ဘုန်းကြီးတို့ကဥရဗျာညာရှေ့ပိုင်းလောက်ဆိုရင်တော့တာမန်လောက်ပဲတဖောင်းတပိန်နဲ့တွေ့မယ်တရှုတဆိုင်တဲ့တွေ့မယ်တကွေးတဆနဲ့တွေ့မယ်ခြေတလားနဲ့တွေ့မယ်ဥရဗျာညာအရင်ပိုင်းလောက်ရောက်သွားတဲ့အခါကျဘာဖြစ်လာလဲဆိုဒီဉာဏ်နဲ့တိတ်ထဲနေတော့ဖြစ်တာတွေဘလောက်ဖြစ်လို့နေနေသူက မှတ်နိုင်တယ်လိုက်နိုင်တယ်သိနိုင်တယ်ခါညာသိမထက်သေးတဲ့ခါကျဖြစ်တာတွေကသိမြန်တော့ကွာတခုတည်းပဲထင်တယ်ဘုန်းကြီးတို့ဒီဝင်းလေးထွက်လေပဲပေါ့အမှတ်နေနေတော့တော့ဒီတရှုတရှိုက်တဲ့ဒီလိုပဲထင်တယ်ဘုရားပြညာနောက်ပိုင်းလောက်ကြာဒီတရှုတရှိုက်ထဲမှာအများကြီးယုံနာနေတွေ့တာအဲဒါကြောင့်ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းသိတယ်ဆိုတော့အဲ့ဒါပြောဘလောက်မြောင်ဖြစ်လို့နေလဲသူကလက်ပြီးသိနိုင်တယ်ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးဖြစ်ပြီးဖြစ် ဥရိယကဖြစ်တာဝရကပြတ်တာအဲကြောင့်ဥရဗျာညာဆိုဖြစ်ပြက်ကိုသိတဲ့ညာနှစ်ပိုင်းရှိတာပေါ့နော်အဲ့ဒီအနုပိုင်းအရှင်ပိုင်းပေါ့အဲဥရဗျာညာဖြစ်ပြက်ကို သိတဲ့ညာပဲမျိုးရသွားပြီဆိုရင်တဲ့အဲ့ဒီပုံကုမျိုးကိုဘုရားကဗာမင်းနဲ့တေချာပေါ့ဒီပုဂ္ဂိုလ်ဟာမဉ္ဇဏ်ဖွဉ္ဇဏ်ရတော့မယ်ဒါမှတ်တာဘုန်းကြီးတို့မေဂိယ သုံးမှာဒါလေးပြောခဲ့တယ်နော်မေဂိယသုံးမှာရှင်မေဂိယဒီတစ်ချက်ပါဥရဗျာညာရသွားရင်အဲ့ဒီပုဂ္ဂိုလ်ဟာမညာဘုံညာတရားဝေါရပြီးရနိုင်တယ်ဒါပဲဥရဗျာညာတချို့သုတ်တွေမှာဒါတွေပြောသွားတယ်အဲကြောင့်တရားထုတ်ပြီးဆိုညံဖြစ်အောင်အထုတ်ရရှုမှတ်လို့ကောင်းတာမကောင်းတာတဲ့ဘာညာမှမဖြစ်ရင်တော့ဘာမှမထူဘူးပေါ့ဗျာဥရဗျာညာအရင်ပိုင်း ခတ်တဲ့ဘခတ်တဲ့ပြောဘုန်းကြီးဥမာလေးပေးခဲ့ပါတယ်။ဘာဥမာပေးလဲပေးရစိတ်ကြောင်းတို့ခါရင်တို့ဝယ်စိတ်တို့ခတ်ခလန်းလန်းကြည်နေသူတို့သွားနေတကြောင်းနဲ့ထင်ရဒီအပွက်စိတ်တိတိလေးတွေဆိုပို့ဆိုတော့ခလန်းလန်းကြည်နီနီကြောင်းကြီးတစ်ခုတည်းပဲတွေ့တယ်။ဟာအနိကကြည်လိုက်တခါကျအကောင်လေးတွေအများကြီးပဲဒီကောင်လေးဒီကောင်ကအများကြီးသွားနေအဲ့ဒီလိုပဲဒီယုံ nant တဘာဝတွေကလည်းဘုန်းကြီးတို့ဗဒမတော့ တမာရီတတိတမာရီညာကအားနေသေးတာပေါ့အားနေတော့ဒီဝင်လေထွက်လေတော့တရှုတချိုက်တဲ့ဒါပဲဝင်လေထွက်လေဝင်လေရလဲတခုတည်းထွက်လေရတခုဒီလိုပဲထင်ဒီတကွေးတဆနဲ့လဲဒီတိုင်းအာဒါတကွေးပဲဒါတဆအာဟိုလိုဥရဗျာညာရှင်ပိုင်းလောက်ရောက်တဲ့ကဒီတကွေးတဆနေမှာယုံနာနေအများကြီးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်အများကြီးဒါကိုခတ်သက်သက်ပေါ့ခတ်သက်သက်ပြောက်တယ်လို့အများကြီးမြင်တဲ့သဘောမျိုးပေါ့အစလည်းဆုံးမြင်တဲ့သဘောမျိုးကို နောက်ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်တယ်လို့ဒီလိုဘုန်းကြီးတို့သုံးပါတယ်ကမ္မဒန်ဆရာတွေကျမ်းဂန်တွေမှာဒီလိုသုံးတယ်အဲ့ရနေဆက်မှတ်ရမယ်အဲ့ရနေဆက်မှိုင်းဆက်မှိုင်းဆက်မှိုင်းနဲ့ဘာတွေတွေ့လာလဲဆိုသူကဘယ်အာယုံမဲ့ရှုရှုသူကပျောက်တာပဲတွေ့ပြန်နော်အဖြစ်မတွေ့တော့အပြည့်ကြီးတဲ့တွေ့နော်အာယုံသာပျောက်သွားသလားမဟုတ်ရှုမှတ်သည့်စိတ်ကလည်းပျောက်သွားတာပဲနော်ဘယ်ဟာပဲရှုရှု အာယုံကိုရှုမှတ်သိစီအတွဲလိုက်ပျောက်ပျောက်ပျောက်ပျောက်ပျောက်အပြက်ကြီးတဲ့တွေ့တာပျောက်ထားခြင်းတွေ့အဖြစ်မတွေ့ဘူးတရိပ်ရိပ်နဲ့အာယုံနဲ့မှတ်သိစီပျောက်သွားပျောက်သွားတာပျောက်သွားတဲ့သဘောတွေ့တာကိုဘင်္ဂညာလို့ခေါ်တယ်အဲ့ဒီဘင်္ဂညာဘိုင်းလောက်ကြတော့ဘုန်းကြီးတို့ခြေလက်ပုံသဏ္ဍာန်လည်းမတွေ့ရဘူးကိုယ်ပုံသဏ္ဍာန်လည်းမတွေ့ရဘူးပျောက်နေတတ်တယ်ခြေတော့ဆိုလို့ခြေတော့ပုံသဏ္ဍာန်မတွေ့ရဘူးစဉ္ညာချောင်းအဲ့ဒါမျိုးတွေဖြစ်တတ်လျှောက်တာပါလေချိုးကြကိုယ့်အကိုမြင်လာတယ်ဘုန်းကြီးတို့ထူးပြောကြမလို့ ဒီညာရဲ့တဘာဝအဲ့လိုသူကအပြောက်အကုန်ပျောက်ပျောက်နေတာဟုတ်ဘယ်အာယုံမဲ့ရှူရှူအကြာအာယုံအမြင်အာယုံမပြဒီပျောက်သွားတာပဲတွေ့လိုက်တာဖြစ်လာတယ်သူမတွေ့လားကြားတဲ့အာယုံလည်းပျောက်သွားတာဒီအာယုံလည်းပျောက်တယ်သိတဲ့စိတ်တွေလည်းပျောက်သွားတယ်ရှုမှတ်သိတဲ့စိတ်တွေစိတ်လည်းပျောက်သွားတယ်ဘယ်ဟာဘယ်ဟာရှူရှူပေါ့အဲ့လိုဖြစ်တယ်အဲ့လိုတရရနဲ့အာယုံနဲ့ရှုမှတ်သိစိတ်တွေအတွဲလိုက်အတွဲလိုက်ပျောက်သွားတာသိတာကဘာလဲဆိုတော့ဘင်္ဂညာလို့ခေါ်တယ် အပြက်ကြီးတွေ့တဲ့အခါကျဘာဖြစ်လာလဲဆိုလူတွေကကြောက်ရှာဖြစ်မြင်လာတော့ဟောဒီယုံနံတရားတွေရလာကြောက်ရှာရင်ကြောက်ရှာဖြစ်မြင်လာတော့ဘယညာလို့ခေါ်တယ်အဲဘယညာကြောက်ရှာထင်လာတော့ဘာဖြစ်လာလဲအပြစ်မြင်တော့အပြစ်မြင်တော့အာရိနဝညာလို့ခေါ်တယ်အပြစ်မြင်လာတော့ဒီယုံနံတရားတွေပေါ်မှာညှိငွေလာစိတ်ပြက်လာမပြောတော့ခါတဲ့ကဒီယုံနံတရားတွေနဲ့ နေရထံတော့ပြောနေတာဒါယုံသမီးအောင်ကြောင်းခံလေးနဲ့နေနေပြောနေတာဟိုဒီယုံနာတရားတော့အပြစ်မြင်ညင်းငွေညင်းငွေလာမပြောတော့အာထုတ်ရတာအဲ့တော့ဒီခါလေးပြင်းလာလို့ညင်းငွေလာတော့မျိုးစုံဌိနာမိတာနဲ့ပြင်းလာတစ်မျိုးပေါ့ဒါကတော့ဒီတရားတွေပေါ်မှာညင်းငွေမလို့ကျင်တော့မရကျင်တော့ဌိနာမိတာအဲ့လိုမဟုတ်ဒီအာယုန်ဒီပေါ်မှာနှစ်သက်သဘောကြတဲ့စိတ်ကရှိနေတယ်သူကသူလေးလံထိုင်မိုင်းတယ်ဒီညာမဟုတ်ဘူးဘယ်အရာပဲဆိုဆို သက်ရှိတမဲ့ရာဟုတို့မှန်သမျှသူစိတ်ပြက်လာညင်းငွေလာဒါကြီးနဲ့နေရတော့မပျော်တော့ခါတဲ့ဆိုဘုန်းကြီးတို့ဘုန်းကြီးတွေကအကြောင်းကံကံကောင်းကောင်းနဲ့နေပျောနေတော့အဲ့ဒါအိမ်ကောင်းကောင်းကားကောင်းလေးစီနေလူသဘာဝပျောနေတာသာသမီတွေနဲ့နေရတော့ပျောနေဒီညံရောက်တော့အဲ့လိုစိတ်တွေမရှိတော့မပျော်တော့နေရာထိုင်အဲ့လိုဘွားကြီးကအဲ့လိုမျိုးဖြစ်တယ်ညင်းငွေလာညင်းငွေတော့ဘာဖြစ်လဲဒီယုံ nant တရားတွေကလွတ်မြောက်လောက်တာပေါ့လွတ်မြောက်ခြင်းလာတယ် ဒါမုတ်စီတုကမြညာဉာဏ်လို့ခေါ်တယ်လွတ်မြောက်တော့လွတ်မြောက်အောင်တဖန်အထူးရှုရတာပေါ့နော်ထူးရှုတော့ပရိသင်္ခာဉာဏ်လို့ခေါ်အဲ့လိုပရိသင်္ခာဉာဏ်အာဘာလဲဆိုထပ်ထပ်ပြီးဒီအနေဆာသဘောအနေဒုက္ခသဘောအနတ္တပိုင်ပိုင်နိုင်နိုင်ကြီးသိအောင်ရှုတာပေါ့ဒီအနေဆာတို့ဒုက္ခသဘောအနတ္တပိုင်ပိုင်နိုင်နိုင်ကြီးသိလာပြီးသင်္ခါရုပ္ပခာညာပေါ့သင်္ခါရုပ္ပခာညာရအနေဆာသဘောအနတ္တသဘောဘာပဲကြည့်ကြည့်ပိုင်ပိုင်နိုင်နိုင်သိတယ် ပြီးတော့ဒီအာယုံကလည်းဖြည်းဖြည်းနဲ့တိမ်မွေ့လာတိမ်မွေ့ပေမဲ့လို့လည်းဒီညာသဘောတမာရီအကောင်းတော့ဒါကိုကတ်နိုင်တယ်ရှုမှတ်စရာအာယုံလည်းကြောင်းကြဆက်စရာရှာစရာမလိုအရင်တော့ဆိုရင်ဒီရှုမှတ်စရာအာယုံကိုတမင်ကလိုက်လိုက်ရှာရတယ်ဒီညာရောက်လာရင်ရှုမှတ်စရာအာယုံလည်းရှာစရာမလိုရှုသိစိတ်လည်းဟိုကြောင်းကြဆက်စရာမလိုသူကသူပဲအလိုလိုသိနေတာအာယုံပေါ်လာတဲ့အာယုံလေးအလိုလိုသိနေတာအဲ့လိုအကြာကြီးရှုမှတ်နေတယ် တိမ်နဲ့တိမ်မွေးလားကြာလေတိမ်မွေးပြီဘလောက်တိမ်မွေးလို့နေနေသူကကပ်ပြီးရှုနိုင်တယ်ဒီဒီဥရပြဒီသင်္ခါရုပ္ပကညာပိုင်းအဲ့ဒီသင်္ခါရုပ္ပကညာပိုင်းမှာဒီအခုအရိယဝါဒတရားတော်တွေမှာကျတော့ဘာဆက်ပြောသွားလဲဆိုတော့အိန္ဒိရိ6ပါးကိုတတိတမ်စင်နဲ့ထိန်းထားနိုင်တယ်ဒါတော့သင်္ခါရုပ္ပကညာရဲ့ဂုံတစ်ခုပါပဲအဲ့ဒါလေးပြောချင်လို့ဒီနေ့နော် အရိယဝတ္တတရားတွေထဲမှာဒီနေ့ပါလဲဆိုဒီတတိတမစင်ညာနဲ့ပြည်စုံတယ်ဆိုတာအဲ့ဒါကိုပြောနေတာဒီနေ့အင်းဒီ6ပါးပေါ်မှာအင်းဒီ6ပါးတော့ဘုန်းကြီးကရှိနေတာစကုံတွေတော်ရင်ကာနေနေဇင်ဝင်တွေကာရင်တွေပေါ့နော်မနေတဲ့တွေပေါ့အင်းဒီ6ပါးကိုတတိတမစင်နဲ့ထိန်းထားနေတယ်တနည်းအားဖြင့်ပြောရင်တော့တတိတမစင်ညာနဲ့ပြည်စုံ တတိယတတိပိုင်းတာမစင်ညာညံပေါ့တတိနဲ့ညံနဲ့ပြည့်စုံနေနိုင်တယ်လို့ပြောဒါလို့လဲဆိုတော့ဘုရားပါဠိလေးရုပ်ပြမယ်နော်ဒါဘုန်းကြီးတို့ဘုရားဟောကုတ်ကအတိုင်းပြောခြင်းဣဒဘေကွေဘေကုသက္ခုနာရူပံဒိဋ္ဌဝါနေဝသူမနောဟောတုဒီဘုန်းကြီးတို့မျက်ကိုမျက်စိနဲ့နှစ်သက်ရှာအဆင်းအာယုံတွေတွေ့လာရင်မမတာဒါတော့ဘုရားရဟနာများကိုရည်ရွယ်ပြီးဟောပါတယ်ဘုရားရဟနာပုဂ္ဂိုလ်များ တာမမှုကတော့နှစ်သက်ဆရာအောင်တွေးလာသဘောကျမှာပဲမကြတဲ့ပုဂ္ဂိုလ်မရှိဘူးလေဘုန်းကြီးတို့တွေကြတော့အဲ့လိုနှစ်သက်ဆရာအောင်တွေးလာရင်သဘောကျတတ်တယ်ရဟနာများကြတော့အရိယသူတော်ကောင်းများကြတော့နှစ်သက်ဆရာအောင်တွေးလဲသဘောကျတော့ဝမ်းသာတော့ဝမ်းမြောက်တော့မရှိဘူးမနစ်သက်ဆရာအောင်တွေ့ပြန်တော့ကိုမနစ်သက်တဲ့အတန်းကိုမနစ်သက်တဲ့အရှင်ကိုမနစ်သက်တဲ့ပုံကိုတွေ့လိုက်ဒုံမနော ရဟနာပုဂ္ဂိုလ်များကြဒေါသမဖြစ်ဘူးနော်ဒီမြင်တွေ့ရတဲ့အာယုန်ဒီပေါ်မှာအဓိကပြောချင်တာလောဘဒေါသပြီးတော့ကိလေသာတွေပေါ့နိဝရဏတွေပေါ့မြင်တွေ့ရအောင်တော့သူမနောနေဝသူမနောဆိုတော့ကာမိဆန္ဒနိဝရဏမဖြစ်အောင်နေခိုင်းနေတာကိုပြောတယ်ဒုံမနော ပြာဝရနိဝရဏမဖြစ်အောင်နေတာပြောတာပဲမြင်တွေ့တဲ့အာယုန်ဒီပေါ်မှာအဓိကတော့နိဝရဏမဖြစ်ဖို့ကိလေသာတွေမဖြစ်ဖို့ ဒါလိုတော့ပေါ့နော်မမြင်တွေ့ရတဲ့အောင်နဲ့ပတ်သက်ကိလေသာမဖြစ်တာတော့ဒါတော့ဘုန်းကြီးတို့ချီးကျူးစရာမဟုတ်မတွေ့လို့ကိလေသာမဖြစ်တော့မတွေ့လို့မလိုချင်တော့မတွေ့လို့ဒေါသမဖြစ်တော့ဒါကအထူးတော့အံ့ဩစရာမဟုတ်ကိုကဒီအာယုံကိုတွေ့ဘူးတယ်ဒီပုဂ္ဂိုလ်ကချစ်စရာကောင်းတယ်ဒီအဝတ္တကချစ်စရာကောင်းနှစ်သက်စရာကောင်းတယ်ချစ်စရာကောင်းတဲ့ပုဂ္ဂိုလ်နှစ်သက်စရာကောင်းတဲ့အရာကိုကိုကမနှစ်သက်ပဲနဲ့နေနိုင်တာ ညံနိုးစရာကောင်းတဲ့အရာကိုမမြတ်နိုးပဲနဲ့နေနိုင်တာဒါကိုပြောတယ်ဘုရားရဟနာများကြောင့်အဲ့လိုနေနိုင်တာရဟနာများကြောင့်ဟုတ်နော်မုန်းစရာပေါင်းကောင်းတဲ့အရာမုန်းစရာကောင်းတဲ့ပုံကိုဒီပုံကိုတွေ့လဲဒုံမနောစိတ်မဆိုးဘူးဒေါသမဖြစ်ဘူးဒီလိုနေနိုင်တာပြောတာအဲ့ဒါမှချီးကျူးစရာကောင်းတယ်အဲ့လိုနေနိုင်ဖို့ရည်ကြည်တာလောကရဲ့နေတဲ့အခါအဲ့တော့ ဒီရဟန္တာရှင်များရိယသူတော်ကောင်းများကြတော့နှစ်သက်ရှာအာယုံကြုံမွေပဲလို့လဲသူကဝမ်းမြောက်ဝမ်းသာမဖြစ်ဘူးမုန်းစရာအာယုံကြုံမွေပဲလို့ဒေါသဖြစ်တာ စိတ်ဆိုးတာစိတ်ပြတ်တာမရှိဘူးဘလို့နေနိုင်လဲဆိုသူတို့ကဥပိ္ခကောဝိရတိမမိုးမဲနဲ့မချစ်မမိုးမဲနဲ့စိတ်ကိုညီလူညီမျှထားပြီးဒီအာယုံလေးကိုသိုံနေသိနေတယ်လို့ပြောတာဘာကြောင့်ဒီလိုနေနိုင်တယ်လဲမိတဲ့အခါကျတော့တတောတာမဇာနော တတိနဲ့ညာနဲ့ရှုမှတ်ပြီးနေလို့သိနေလို့ဒီလိုနေနိုင်တာအဲ့လိုမှတ်ထားပါနော်ဘုန်းကြီးတို့လူတဘာဝရဒါဘုရားရနာများနေသွားတာဘုန်းကြီးတို့လည်းနေလို့မရဘူးဆိုနေလို့ရတော့နှစ်သက်စရာအာယုန်တွေကြုံလိုက်ကာမိဆန္ဒနိဝနာတွေဖြစ်လာရင်ဘာဖြစ်လို့ဒါကိုဆက်မဖြစ်အောင်ဝမ်းသာမှုမဖြစ်အောင်နှစ်သက်မှုဖြစ်အောင်ရှုမှတ်တော့ဗောတတိနဲ့ညာနဲ့ဒါလေးပျောက်သွားမနှစ်သက်စရာအာယုန်ကြုံလာရင်လည်းပြာဝရနိဝနာခေါ်တယ်ကြားလာရင်မြင်းလာရင် တတိနဲ့ဆောင်ကြည့်သူ့ကို ပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားမြင်အောင်ရှုရတယ်ဘုရားရဟနာများလည်းဘုန်းကြီးတို့ဘုရားရဟနာများနေသလိုရဟနာများနေသလိုကိုယ်လည်းနေနေအောင်ဘာလုပ်လဲအမှတ်တရနဲ့နေရအဲ့ဒီပုံမှာမုန်းတာလည်းမရှိဘူးချစ်တာလည်းမရှိဘူးအဲ့ဒီပုံမှာတိနေအောင်လေတိတိနေအောင်ကျင့်ရတာပေါ့ဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုသိအောင်တော့သိနေပဲစေ။ ကာမေဆန္ဒဆိုလဲဒါလေးပေါ်ပြီးပျောက်သွားတယ်သိုံလေးသိနေဇာဝရနေနာလည်းပေါ်ပေါ်ပြီးပျောက်သွားတယ်သူညံနဲ့ကြည်ရတော့ဘောနော်ဒါလေးပေါ်ပြီးပျောက်သွားသိုံသိနေရမယ်ဒါဆိုရင်တော့သူကချစ်စရာအာယုံမဖြစ်မုန်းစရာအာယုံမဖြစ်ဖြစ်ဘုန်းကြီးတို့ကချစ်တာတို့မုန်းတာတို့မဖြစ်တော့ဒါလေးကိုမဖြစ်ဖက်နဲ့ဘလို့သိသူအာယုံလေးကိုသိအောင်လေးသိနေရမယ်ကြားရဆိုကြားရအောင်လေးသိသိအောင်လေးသိနေဒါလေးပေါ်ပြီးပြောင်းဖြစ်ဖြစ်ဖြစ်သိအောင်သိနေရမယ်ဒီသဘောလေးသိနေရမယ် သိအောင်သာလေးသိနေဒါကဖះကပထမဆုံးဗာပြောလေဆိုအစင်းနဲ့မျက်စိဒါပြောတယ်။ကြံတဲ့အတန် နေလည်းဒီတိုင်းပေါ့ဗျာ။အတန်နေကြားလာတယ်ကိုမျက်စိကိုနားနဲ့အတန်နေကြားလာရင်လည်းပဲနားနဲ့အတန်ကြားလာရင်အဲ့ပေါ်မှာလည်းကိုစိတ်ထဲမှာနှစ်သက်တာဝမ်းသာတာမဖြစ်အောင်နေနိုင်ရမယ်။ပြီးတော့မကြိုက်တာမနှစ်သက်တာဖြစ်အောင်မဖြစ်အောင်လည်းနေနိုင်ရမယ် အနေနိုင်ဘယ်လိုနေရမလဲအဲ့ပေါ်မှာဟိုဝမ်းသာဝမ်းသာတာလည်းမဖြစ်ဝမ်းနေတာလည်းမဖြစ်ချစ်တာလည်းမဖြစ်မုန်းတာလည်းဖြစ်ညီလူညီမြတိယုံနေတိနေတဲ့ဥပ္ပခါနဲ့နေနေရဘယ်လိုတိယုံတိပြီးနေရမလဲဆိုတတိတတောတမဇာနောတတိနဲ့ညာနဲ့ဆောင်းကြည့်ဒါလေးပေါ်ပြီးပြောပေါ်ပြီးပြောဒီအတ္တမဲ့ဖြစ်ဖြစ်ဒီစင်မဲ့ဖြစ်ပေါ်ပြီးပေါ်ပြီးပြောဖြစ်ပြီးပြတ်သွားတယ်ပေါ်ပြီးပြောက်သွားတယ်သဘောလေးသိအောင်သာသိနေအောင် နေတတ်မယ်သိုံသိပေါ်ပြီးပြောဖြစ်ပြီးပြတ်တဲ့သဘောလေးသိုံသာသိနေမယ်ဆိုရင်ဘုန်းကြီးတို့လည်းအရိယသူတော်ကောင်းနေတယ်လို့နေနိုင်တာပါပဲအနတ်အာယုန်လည်းဒီတိုင်းပဲနာအာယုန်လေးကောင်းတဲ့နာလေးရကွာနှစ်သက်သဘောကြတဲ့စိတ်မဖြစ်အောင် ဆိုးတဲ့အာယုန်တွေတွေ့လာလဲဒေါသမဖြစ်အောင်တတိနဲ့နေရတော့တတိနဲ့နေဒီအနတ်အာယုန်ကောင်းတာပဲဆိုးတာပဲဖြစ်ဒါလေးပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြဒီအနတ်အာယုန်လေးသဘောလေးကိုသိအောင်သာသိအောင် ကျင့်ပြီးနေနေရမယ်။စားစရာအာယုံပဲဖြစ်ဖြစ်တွေ့ထိအာယုံပဲဖြစ်ဖြစ်အတွေးအာယုံပဲဖြစ်ဖြစ်အဲ့လိုနေနိုင်မယ်ဆိုရင်ခုနကအရိယသူတော်ကောင်းများလို့နေနိုင်တာပဲ။ဒါကြတော့ဗာလဲဆိုဘယ်အာယုံမဆိုတတိတမစညာနဲ့ပြီးဆုံးအာထုတ်ပြီးနေနိုင်တာမျိုးဒါကြောင့်ဘုရားဒီမှာကျတော့တတိတမစညာနဲ့ပြီးဆုံးရင်စာလင်္ကတမနာကတော် အိန္ဒိရီ6ပါးမှာတိတ္တမစင်ညာနဲ့ပြည့်စုံနေနိုင်ခြင်းဒါကိုပြောချင်တာနော်အစင်မဲ့မြင်မြင်အတ္တမဲ့ကြကြအနတ်မဲ့ကြကြစားစရာတွေစားတဲ့ကားပဲဖြစ်ဖြစ်အတွေ့အထိအသုံးဆောင်ပစ္စည်းကောင်းတာလေးတောင်းတာပဲဖြစ်ဖြစ်အတွေ့အာရုံမဲ့ကြုံကြုံအဲဒီကကြဘုန်းကြီးတို့ဝမ်းသာမှုလည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်ဘယ်လိုနေမဖြစ်အောင်နေဘယ်လိုနေမလဲဒါလေးကိုသိအောင်သိနေဘာနဲ့သိရမလဲ တတိနိုင်ညာနဲ့စောင့်ကြည့်ဘလို့သိရမလဲပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတဲ့သဘောမြင်အောင်ကြည့်ပေါ့အဲ့ဒီလို ပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတဲ့သဘောလေးကိုသိုံသာသိနေပါတဲ့အဲ့လိုသိုံသာသိနေမယ်ဆိုရင်ကိုယ်လည်းဟုတ်လားအရိယသူတော်ကောင်းများနေနိုင်သူတို့နေတယ်လို့မှတ်ထားမှာပေါ့ဗျာအဲ့တော့ဒီဉာဏ်နေကြတော့ကိုယ်ဉာဏ်ဆင်ကိုယ်တိုင်ချင်းအသက်ဆုံးပြပါဘုန်းကြီးတို့ဒီဉာဏ်နေပြောတဲ့အခါမှာကိုယ့်ဟာကိုယ်ပဲ ဝေဖန်သုံးသပ်မယ်နော်ဘုန်းကြီးတို့ကတော့ဒီညမှာဒီလိုဖြစ်တတ်တယ်ဒီလိုမဆုံးဖြတ်ဆုံးဖြတ်ပေးလို့မရဘူးသူကဆုံးဖြတ်နိုင်ဆုံးဖြတ်ပေးမှားတတ်တယ်ပြီးတော့ယောဂီကလည်းဒါနဲ့အဟုတ်မှတ်ပြီးတော့ကျင့်နှက်သွားတတ်တယ်ဒါကြောင့်မဆုံးဖြတ်ပေးဘူးဒါလေးကိုလည်းဘုန်းကြီးတို့ကမဆုံးဖြတ်ပေးပဲနဲ့ဒီညာနဲ့ပတ်သက်သိကြအောင်စစ်ဆေးရတာရှိတာပေါ့နော်ဒီဥရဗျာညာပဲဖြစ်ဖြစ်ဒီသင်္ခါရုပ္ပကညာပိုင်းမှာလေဘုန်းကြီးတို့တော်တော်များများကြာတတ်ပါတယ်အဲဒီကြာတဲ့အခါကျ ဒီနေရာမှာလည်းဘုန်းကြီးတို့တော်တော်များများ Q site ပြင်ပေးရတယ်ဒါတော့ပါရမီနဲ့လည်းဆိုင်တာပေါ့နော်ပါရမီနဲ့လည်းဆိုင်ပါရမီကောင်းတဲ့ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်များကြတိုင်းတိုင်းနဲ့မညာပညာတောင်းဝင်သွားတယ်မကောင်းတဲ့ပုဂ္ဂိုလ်ဒီနေရာမှာလဲနေတတ်တယ်သူ့ရဲ့သဘောတိမ်မွေ့တာသင်္ခါရုပ္ပခာဉာဏ်သဘောသင်္ခါရဥပ္ပခာအဲ့မှာဒီဉာဏ်လေးပဲတသက်ဘုန်းကြီးတိတ်ပဲပြောပြမယ်သင်္ခါရဆိုတာယုံ nant တရားတွေခေါ်တယ်ဥပ္ပခာဆိုတာကချမ်းသာတယ်မဟုတ်ဆင်းရဲတာလည်းမဟုတ် တိမ်မွေ့နေတဲ့သဘောလေးပဲနော်တိမ်မွေ့နေတဲ့သဘောလေးဆိုတော့ချမ်းသာတယ်မဟုတ်ဆင်းရဲတယ်မဟုတ်တဲ့သဘောပြောတာချမ်းသာတယ်မဟုတ်ဆင်းရဲတိမ်မွေ့တဲ့သဘောလေးကချမ်းသာတယ်လည်းပြောလို့မရဆင်းရဲတာလည်းပြောလို့မရအဲ့ဒီခါမှာဘာဖြစ်တတ်လဲဆိုတော့တော်တော်များများယောဂီတွေကတိမ်မွေးတဲ့ခါကျရှုမှခက်တာရှုမှခက်တော့သူကမရှုချင်ဘူးရှုချင်တော့ဘာဖြစ်လဲဆိုထင်ရှားတဲ့အာယုံလိုက်တော့တာအဲထင်ရှားတဲ့အာယုံလိုက်ပြန်တော့ဘာဖြစ်လဲရှုမှရှုမှနဲ့တိမ်မွေးသွားပြန် ဒီကနောက်တော့ထင်ရှားတဲ့အာရုံတစ်ခုလိုက်ပြန်အဲသူကလည်းရှုမှရှုရနေတိမ်မွေ့သွားပြီအဲ့လိုနဲ့သူကလဲထွက်လာရှေ့မရောက်တော့ဒါလည်းတတိထားမယ်နော်အဲ့တော့ကိုကဒီနေရာမှာအဓိကကိုယ့်ရဲ့အဓိကကမ္မထာကဘာရှုမှတ်နေရလဲဒါသိဖို့ရည်ကြည်တယ်။ဝါယောတောက်ကိုရှုမှတ်နေတာလား။သို့မဟုတ်အာနာပါနလေးကိုရှုမှတ်နေတာဘယ်ကိုရှုမှတ်တာလဲ။အဓိကကမ္မထာကို ရှုမှတ်နေဖို့ရည်ကြည်တယ်တိမ်မွေ့ရင်တိမ်မွေ့တော့ကတ်နိုင်အောင်ကြိုးစားမယ်အဲ့လိုတိမ်မွေ့တော့ကတ်နိုင်အောင်မကြိုးစားမနဲ့ပေါ်ရထင်ရှားလိုက်လိုက်တိမ်မွေ့သွားလဲပေါ်ရထင်ရှားလိုက်လဲတိမ်မွေ့သွားလဲဒီလိုမတက်ဘူးဒါနဲ့လဲနေတတ်တယ်အဖိုးကြီးတွေ့ဘူးတဲ့အဲ့လိုယောဂီအဲကြောင့်အဲ့ဒီပိုင်းမှာရေးကြည့်တယ်ချိန်လဲကြာတတ်တယ်ဒါမျိုးမဖြစ်အောင်ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးပါမေးပါ အဲ့ဒီချိန်ကာလမျိုးတွေမပေးဘဲနဲ့ကိုဟာကိုကိုနီးကကိုနဲ့လုံနေတော့ရှေ့မတက်တော့ကြော့ဆိုဘုန်းကြီးတို့အဲ့လိုပြောတော့ तू ကမကြိုက်ဘူး။ဟောဆရာတော်ကလည်းမမှန်ဘူးလားဒီရောလုံတာမှားလို့လားမှားတော့မမှားဘူးလို့မင်းတို့လုံတာဆက်မတက်ရှေ့ညာမဖြစ်ဘူးလို့ညာမဖြစ်လို့တို့ကပြောရတာအဲ့ဒီနေရာမှာတော့နည်းနည်းလေးကြောက်ကြဆိုင်ပြီးပြင်ပေးရတယ်။ဘာဖြစ်လို့ तू ကဒီတင်တင်မွေးအာယုံလေးကိုမရှုမှတ်နိုင်တာလဲ။ဒီအဖြေကိုဘုန်းကြီးကလိုက်ရှာတယ်။ဘယ်နေရာလွတ်နေရတာ မေးရတာပေါ့ဗျာဘုန်းကြီးတို့ကဟိုဘုန်းကြီးဆရာတော်ကပြောဘူးတယ်ဒီယောဂီတွေစစ်တဲ့ခါကြတယ်အဲတော့ဘုန်းကြီးတို့ဒီမှာ Massachusetts မှာနောက်တိုင်းသားတွေကြည်ပါတရားစင်းအင်းသူပြောရတယ်ဟုတ်သလားမဟုတ်လားဆိုတော့ကောလည်းပရစိတ်တော်ဝိဇာညာတော့မသိဘူးညာမရတော့မသိဘူးတဲ့မသိတော့လေလမ်းကြောင်းတက်ပြီးတော့တော်တော်ခက်တယ်ဆိုတာဒါကိုညီးခဲ့ညီးခဲ့ဟုတ်တယ်ဆရာသမားဘုန်းကြီးတို့တူတူကဒီ အဲ့လိုပရသိတဝိဇာဏဉာဏ်ရတာမို့ဘုရားလည်းမဟုတ်တဲ့ခါကျတော့မေးနိုင်မှအချိန်ပေးနိုင်မှနော်ဒကာကြီးတို့ဖြစ်နေတာတွေမျိုးစုံမေးနိုင်မှအနိစ္စဆုံးအဖြေရတာအတ္တမရှန်လာတော့ဒကာကြီးတို့လျှောက်တာတော့နာတ္တမလေးနာတော့အဲဒီတိုင်းဆက်မဒီတိုင်းဘယ်တော့မှမတွေ့တော့ဘူးအဲ့ဒါသိကြတယ်ဘုန်းကြီးတွေ့ကြရင်အဲ့တော့ကိုကလျှောက်ရဲရမယ်ကိုဖြစ်နေတာကိုတိတိကျကျမထိမကြိုက်လျှောက်ရဲရတယ်ဟိုဟာလေးလျှောက်ဖို့ဝင်လေးဒီဟာလေးလျှောက်ဖို့ဝင်လေးဆိုရင်တော့မတွေ့တော့ဘူး အဲ့ဒါသိကြတယ်နော်တခုတော့ရှိတော့ဗောလေဒီပိဋကကြာပိဋကရှေ့မှာမမေးရရင်ဘုန်းကြီးတို့တိတအချိန်မျိုးမေးရင်ကောင်းတယ်နော်အဲ့လိုမျိုးလဲအဲ့ဒါဘာမှတော့ကြောက်စရာမရှိပါဘူးတချို့ကြဘုန်းကြီးတွေကိုရှော့အောင်မှာဘုန်းကြီးတို့လူမျိုးပေါ့နော်ရှော့အောင်မှာအာနာတာတို့ဝင်လေးတာတို့ဒါမျိုးတွေဖြစ်တတ်တယ်အမျိုးတွေကြောင့်မမေးရမမေးရတော့ပြဿနာမှမသိတော့ဘူးဗျာခိုင်းဒါဒီလောက်မထားမယ်နော်နောက်တစ်ခုသွားကြအောင် အရိယဝတ္တတရားအရိယဝတ္တတရားတော့မဆုံးနိုင်ပဲဖြစ်နောက်တစ်ခုကတော့ဗာလဲဆိုတော့နံပါတ်5အရိယဝတ္တတရားတော့အတွေးမြင်ဟောင်းများကိုစွန့်လို့ရမယ်ဘုန်းကြီးတို့အယူဆဟောင်းနေပေါ့ဗျာမညာဖုံညာမရခင်ဝိပဿနာဉာဏ်တွေမဖြစ်ခင်အယူဆဟောင်းအတွေးဟောင်းဒါမျိုးတွေရှိတယ်အဲ့ဒီအယူဆဟောင်းတွေမှာဟောင်းတွေကိုစွန့်လို့ရမယ်မစွန့်လို့နိုင်ရင်လည်းပဲဘယ်တော့မှမညာဖုံညာမရနိုင်အရိယသူတော်ကောင်းတွေကြဒီအတွေးမြင်ဟောင်းတွေတွေးမှတွေအကုန်စွန့်လို့နိုင် ဟောသူမဉ္ဇဉ်ပညာရသွားပြီမဉ္ဇဉ်ပညာရသွားတော့အမှန်တိုင်းသိသွားတော့ဒါတွေကတော့အထူးဆုံးလို့ဆရာမလို့ဒါနဲ့ပတ်သက်ဘုန်းကြီးဒီမှာခေါင်းစည်းလေးပေးတာကိန်းဒိဋ္ဌိကတော့ဆိုတာဘုန်းကြီးတို့အဂျင်နာထဲမှာခေါင်းစည်းလေးဒီနေ့ဗာပြောမယ်ဆိုတာအဲမှာထဲတာအဲ့ဒီတုတ်လေးကြောင်းကြောင်းဒီတုတ်ကတော့ခုနကအတွေ့ဟော အဓိကတော့အယူဝါဒ10မျိုးပါပဲတွေ့ဟောဆိုဘုန်းကြီးတို့အရင်တော့ကလည်းလက်ခံခဲ့တဲ့အခုလည်းလက်ခံနေကြဆဲပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီထဲမှာအဲ့ဒီတွေးမြင်ဟော10ခုတည်းမကဘူးဒီဗုဒ္ဓဘာသာရဲ့အယူဆဒါတွေလည်းပြောတယ်ဒီတွေးမြင်ဟော10ခုအဲ့ဒီအယူဆ10ခုကဗုဒ္ဓမဖြေကြခဲ့ဘူးမေးခဲ့တဲ့အခါမှာအဲ့ဒီအဲ့ဒီ10ခုပဲအဲ့တော့ဂိဉ္ဒိဋ္ဌိကတောက်လို့ခေါ်တယ်အင်္ဂုတ္တ တတိယအောက်မှာပါတယ်ဇာမဏ406အဲ့မှာဒိဋ္ဌိဆိုတာကအယူဆအတွေ့အမြင်ကို ပြောတာပေါ့ဗျာဒီမှာတော့တမ္မာမပါတဲ့အတွက်နော်ဒိဋ္ဌိလို့ပြောများသောမိစ္ဆာဒိဋ္ဌိကိုပဲရည်ညွှန်းလေးရှိပါတယ်မိစ္ဆာဒိဋ္ဌိဆိုမှားရတဲ့အယူဆအတွေ့အမြင်လို့ဒီလိုတော့ပြောလို့ရတော့ပေါ့ဒါပေမဲ့စာပေမှာတော့ရှင်းအောင်ထောက်ဆပြီးယူရတာရှိတာပေါ့ ဒီထဲမှာဘုန်းကြီးတို့ပြီးတော့မှသင်ခဲ့ဘူးတဲ့ပုံတွေရှိပါတယ်ပြီးတော့မှသင်တဲ့အခါမှာဘုန်းကြီးတို့အကုသိုလ်စိတ်12ပါးပေါ့လောဘစိတ်10ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးဒီလိုသင်မှုပါတယ်အဲဒီမှာလောဘစိတ်10ပါးသင်ယူတဲ့အခါမှာ သောမနာတတာဟုတိရိကတံမျိုးအသင်္ခါရိကစိတ်တကုသောမနာတဟုတိရိကတံမျိုးတသင်္ခါရိကစိတ်တကုဒီလိုအဲ့မှာဒိဋ္ဌိပဲတုံးသွားတယ်။ဘာဒိဋ္ဌိဆိုမပြောဘူး ဒါပေမဲ့လို့ဒီနေရာမှာအကုသိုလ်ယာဌာနကိုပြောတယ်အကုသိုလ်စိတ်ကိုပြောနေတဲ့အတွက်မိစ္ဆာဒိဋ္ဌိလို့ဒီလိုယူရတော့ဆိုတော့ဒီမှာတော့သောမနာတာကိုဒိဋ္ဌတံဒိဋ္ဌိတာမမိစ္ဆာဒိဋ္ဌိတာမဒိဋ္ဌိလို့ခွဲမှတာအဲ့လိုမျိုးမှတ်ထားမယ်နော်အကုသိုလ်ယာဌာနကိုပြောနေတာဖြစ်လို့ဒီဒိဋ္ဌိကိုပါလို့မိစ္ဆာဒိဋ္ဌိယူဒါမျိုးမှတ်ထားမယ်နော်အပြည့်ရှိတဲ့ဒိဋ္ဌိပေါ့ကုသိုလ်ရာဖြစ်နေနော်ဒီနေရာကုသိုလ်ရာပြောနေတော့တမာဒိဋ္ဌိယူရတော့ပေါ့ဗျာ ဘုန်းကြီးတို့ဒီပေရုတ်တက ကိုရတာလေးနဲ့ပတ်သက်ပြီးရှောက်ပြောကြအောင်နော်ဟိုမေတ္တာတော့အဆုံးသားလေးမှာဒိဋ္ဌိဉ္စအနုပကမဒိဋ္ဌိဉ္စအနုပကမသီလဝတ္တတနိယတမ္ပံောကာမေတုဝိနိယကိတာနာယိစာဒုက္ခပတေယခုနာတိအဲ့ဒီကြတော့ဒိဋ္ဌိအဲ့ဒီဒိဋ္ဌိမှာကြတော့ဘာဒိဋ္ဌိယူမလဲဒါပေါ့အဲ့ဒီဒိဋ္ဌိကြတော့ဒိဋ္ဌိကိုမကရောက်မှုကြီးဆိုတော့ဒါမိစ္ဆာဒိဋ္ဌိကိုပြောတာပေါ့ဗျာယူဆမှာ သီလပါသီလရှိရမှာဓာတရိနာသောတာပတိမဉ္ဇဏ်နဲ့တမန်တော်ပြည်တမန်တော်ပြည်စုံတမန်တော်ပြည်စုံနဲ့သောတာပတိမပြည်စုံနဲ့ဆိုဒါမိစ္ဆာဒိဋ္ဌိပြောတာပေါ့။ဘာလို့လဲသောတာပန်ဒိဋ္ဌိကွာသွားတဲ့အတွက်အမိစ္ဆာဒိဋ္ဌိယူရမယ်။သီလအမြင်သီလရှိတဲ့ဉာဏ်မြင်ဒါသောတာပတိမဉ္ဇဏ်ပေါ့။အာဟုပြောတယ်။ခုနကဒိဋ္ဌိအဲ့ဒီပုတ်ဒီနောက်ကပုတ်ဒီထောက်ပြီးသီလပါဓာတဏိနာတမ္ပန်တော် အနုပကမဒါတွေထောက်ပြီးရှေ့ကဒိဋ္ဌိဒိဋ္ဌိဘာယူလဲဆိုတော့မိစ္ဆာဒိဋ္ဌိယူလို့ဒီလိုပြောအဲ့တော့ဒီတော့ရဒီပြဂိဉ္ဒိဋ္ဌိကသုံးဆိုတော့ဗမာလိုဒီမြဘယ်လိုအယူဆရှိလဲဘာယူဆရှိတယ်လဲဒါကိုပြောတာပေါ့ဒီကဗုဒ္ဓဘာသာယူဆဘာယူဆရှိလဲဒါတွေပြောတော့အဲ့တော့ဘုန်းကြီးတို့ကဗုဒ္ဓဘာသာ ပုဂ္ဂိုလ်တွေဖြစ်နေဘုန်းတော်လည်းဘုရားဘာသာခေါင်းဆောင်ဖြစ်နေတော့အဲ့တော့ဘုရားရဲ့ဆုံးမလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဘုရားဘာသာကိုခေါ်တော့အဲ့တော့ဘုရားဘာသာမှန်ရင်တော့ဒီဘုရားဘာသာဝင်ဘုရားဘာသာဝင်တယောက်ဆိုရင်တော့ဘုရားရဲ့ယူဆကောင်းကောင်းပြောနိုင်အောင်အဲ့လိုမပြောနိုင်သေးဘူးဆိုလေ့လာထားပါတော့ဒီတော့ကအဲ့ဒီဘုရားရဲ့ဘုရားဘာသာယူဆကိုပြောတာပဲဒါလေးပြောခြင်းပါဒီသုံးနဲ့ပတ်သက်ပြီးဟောတာကတော့အနာရမိန်တထေကြီးပေါ့နော် ဒီတထေကြီးကပြောသွားတဲ့စကားတွေပဲတော့ဘုရားထောက်ခံသွားတော့ညဘုရားဟောလို့ဒီလို ပြောရတာပေါ့တထေကြီးဟာဒီဘုရားနဲ့ဘုရားပေါ်မှာသိကြည်ညိုတယ်ပေါ့လို့ဘုန်းကြီးပြောခဲ့ပြီဘုရားတို့တိပိုင်းတော့ရာဇကြုံမြို့ကိုသွားရင်းနဲ့ဘုရားနဲ့တွေ့တယ်ဘုရားနဲ့တွေ့ပြီးဘုရားတရားတွေနာဘုရားတရားတွေနာပြီးအဲ့ဒီမှာပဲသောတာပန်ဖြစ်သွားတယ် သောရပန်ဖြစ်သွားတဲ့အခါမှာသူတာဝတိမျိုးကို သူနေတာတာဝတိမျိုးဖះကိုပင့်ခဲ့သူတို့မှာသူတို့မှာညီကိုနှစ်ယောက်ရှိတယ်ပေါ့သူ့နာမည်ကသူတတာသူညာသူကူတိအဲဇေတဝန်ကျောင်းတော်ကြီးဆောက်လို့လှူဒန်းပွဲမှာလှူဒန်းပြီးရေစက်ချတဲ့ပွဲမှာသူတို့ညီကိုနှစ်ယောက်တရားနာကြတယ်သူညီအိမ်မှာတရားနာပြီးရံပြုခဲ့တော့တတိယတော့ရံမပြုရှင်သူကူတိဆိုတော့ကဧတေတဲ့နှစ်ပွဲရာ မေတ္တာဆံဝင်စားတဲ့နေရာဓမ္မဒေတာကြာကြာဟောတဲ့နေရာဒါသူညီပဲနာရဝိန်တတိယတော့ရာမပြေပဲနဲ့ကြောင်းတကာဖြစ်နေပဲတာနာတို့အသက်ထက်ဆုံးထောက်ပလှူဒန်းသွားတယ်ပေါ့ဗျာအဲဒီသူ့မှာသားသမီးတွေရှိတယ်ဗျသမီးတွေလည်းရှိတယ်သားတွေလည်းရှိတယ်သမီးဆို၃ယောက်တောင်ရှိတယ်ဇူလတုပဒါမာတုပဒါနောက်သုမနာဒေဝီအကုန်လုံးကအရိယာတွေရှိတယ် ဒီကကြီးကဆွန်းနေပါပြီအများကြီးလောင်းတာတနေ့တနေ့ကီလာနာဆွမ်းကား900နောက်ခကမိကခီးသွားမဲ့နေမကောင်းနေတဲ့ပုံကိုယ်တွေအတွက်900ခီးသွားမဲ့ရဟန်းတော်တွေအတွက်900အဲ့လိုအဲ့လိုမျိုးတွေလှူတာနော်ဒီနေ့ဒီနေ့ကိုအများကြီးလှူတော့ပေါ့အဲ့လိုလှူတိုင်းချက်တည်းခီးသွားမဲ့ရဟန်းခီးလာမဲ့ခီးသွားနေမကောင်းတဲ့ရဟန်းပေါ့ဟိုဟိုအဝေးကနေရောက်လာတဲ့ရဟန်းဒါမျိုးတွေနေ့စဉ် လူတဲ့နေစပတ်က900နဲ့2000လောက်အမတိကနေတိုင်းနေတိုင်းလို့အဲ့ဒါတွေကိုဒီသားသမီးတွေကဥစီပြီးလောက်ထားပဲသမီးတွေပေါ့နော်ဒီမှာသူတို့အဲဆူလသုဘတာနဲ့မဟာသုဘတာတို့ကသောတာပန်နေပဲဒီသမီးတွေမှာတော့သူမနာဒေဝရတော့တဂရကံဖြစ်တယ်ပေါ့ဒါကကြောင့်ဒါကြောင့်မို့အဲ့ဒီသူမနာဒေဝီကောလုံကန်ဤကကြသူ့အဖေကိုတတိပေးတဲ့အနေနဲ့အဖေလို့မခေါ်ဘူးဗျ။မောင်လေးလို့ခေါ်သွားတာ တရားနဲ့ဆုံးမသွားတာဆက်ကျင့်ဖို့ဆုံးမသွားတော့ဒီဟာလေဘာဖြစ်လို့လဲဆိုတော့လောကအနေနဲ့တော့အဖေနဲ့သမီးပေါ့ဓမ္မအနေနဲ့ကြည်လိုက်တဲ့ခါကျတော့သမီးကတဂရာကအဖေကသောတာပန်မဖြစ်ဘူးဒါကြောင့်ဓမ္မအနေနဲ့ကြည်ပြီးတော့သမီးကသူ့အဖေကိုတတိပိရိနဲ့ခွဲလုံကန်ဒီမှာမောင်လေးလို့ခေါ်သွားတယ်။အဲဂျာနီကန်တို့ဘာလို့ဆိုဒါဆိုသမီးတော့ငယ်ဆိုဖေဖေပါညာနဲ့သူကလို့ဟောသွား။အဲ့ဒီတရားပဲ။ဒီနာရဝင်တထေးရဲ့အကြောင်းလေ တားတယောက်များသောဟိုတလောဘုန်းကြီးလည်းပြောကြကာလမောင်ကာလပဲမျောများကြတယ်ဒီမှာကြံတဲ့တယောက်လည်းရှိသေးတယ်ဗျမောင်ကာလကတော့တော်တော်လေးဆုံးမဆိုးသွမ်းနေတဲ့ခါကျဘာဖြစ်လဲဆိုတော့သူ တော်တော်စီးရုံပြီးဆုံးမတယ်ပဲဆန်နဲ့ချောမောပြီးဖះကြောင်းတော်ဥပုသ်ဆောင်ခိုင်းတရားနာခိုင်းလာပြီးလောက်တာဒါတွေလည်းလုပ်ရမယ်နော်ကိုသားသမီးလေးတွေကိုချစ်လို့ချင်းချစ်ရအောင်ဘာသာရေးနဲ့နှိစက်မှုရှိအောင်ဘယ်လိုပြုပြင်ပေးရမလဲတုံ့ပြန်ပေးရမလဲဒါလေးတွေပေါ့ ခုဒီနာရဝင်ကျောင်းတကတထေရသူသားလေးကဆိုးသွမ်းနေတော့မလုပ်လဲဆိုတော့အဆံပေးပြီးစီးအောင်တာပဲဒါလေးဝုတ်ဆောင်ခိုင်းတယ်ဟုတ်လားအဲသူကြိုက်လောက်ပဲဆံပေးတာပေါ့ဗျာဒါကတော့ဥပုသ်ဆောင်ကြီးဒီဥပုသ်ဆောင်တန်ဒါအဖေကဟုတ်လားဒေါ်လာ100ပေးမယ်100လောက်ပေးမှကျင်နာဖို့နည်းနည်းပါးပါးဗမာငွေ100ပေးလို့တော့သွားမှာမဟုတ်သူမိုက်လောက်ပြီးတော့မိုက်လောက်ပြီးတော့သွားဆောင်တော့ရှင်းတော့ကကြတော့အခုလိုဟုတ်ဘူးဗျာ ဘယ်လိုဆောင်းအောင်လဲဆိုတော့ဘုရားသည်အကြောင်းကိုသွားဆောင်းပြီးအိပ်ရတယ်ညအိပ်ဥပုပ်ဆောင်းအကြောင်းမှနေပြီးတော့မှမနေ့မှပြန်လာအဲ့လိုမျိုးအခုအညာဒေတာတွေမှာရှိသေးတယ်တချို့ရတယ်ဟိုအညာဒေတာအဲ့လိုအလေတာလေးအဲ့လိုသူကငါကဆိုးပင်တယ်လူအဲ့တော့မနေ့အမေလုံးတဲ့လူကတော့ငါသားလေးဥပုပ်ဆောင်းသွားတယ်မနေ့ကျစားနေလိမ့်မယ်ဆိုတော့ချက်ပြုတ်ဆောင်းတယ် ဟိုမရဘူးသူလိုချင်တဲ့တရားပဲရအောင်တောင်းပြီးတော့ပြင်ထွက်တော့စာမှုယူလာနော်အဲ့တော့မေရစိတ်ဘူးအဖေရတော့သူ့စီမံကိန်းနဲ့သူနောက်တာဥပုပ်ကြီးလာတဲ့ကထပ်ပြောတယ်ငါသားသွားဥပုပ်ဆောင်ကြီးဒီတကအဖေရဒေါ်လာ1000လေးခုနကပို့ပေးလာဒီတကကြဘာနဲ့ချုပ်လိုက်လဲဆိုတော့ဖေရစီကတရားနာခဲ့ရမယ်ဖေရစီကနာပြီးအဲ့ဒီတရားတွေကိုအဖေကိုပြန်ပြောပြအဲ့လိုချုပ်လိုက်အဲ့တော့ ဖရာကြီးသွားပြီးသေချာပေါင်းနာတာပေါ့နော်ဒကာကြီးတို့ဒကာကြီးတို့ဒီမှာလေးသင်္นานတက်ပြန်လို့မျိုးခိုင်းပေါ့ဒီတရားတွေပြန်ပြောပြနိုင်တယ်ဘုန်းကြီးတို့ဒကာကြီးတွေနယ်တွေရွာလေးတွေသွားလို့ရှိရင်နှစ်ညလောက်တရားဟောပြီးဆိုကလေးတွေမှတ်မိအောင်နော်အဲမင်းညခေါ်တဲ့တရားတွေပြန်ပြောနိုင်တယ်လို့ဆုချမယ်ဗာပေးမယ်ညာပေးမယ်ဆိုအဲကြကလေးကအသေးမှတ်တော့အဲ့ဒီနည်းနဲ့ပြန်စီရောရတယ်ရှိတယ်အဲ့လိုမျိုးလေးလောက်ပြရတယ် အခုလည်းဖခင်ညာအဲ့လိုစီအောင်သွားတာဟုတ်လားဒေါ်လာထောင်ပေးမယ်ဒါပြီးတော့ဖះစရာတရားနာမယ်အဖေကိုပြန်ပြောပြရမယ်အဲ့လိုထိန်ချုံလို့အဲ့ဒီတော့ဖះနဲ့မတွေ့အရင်တပတ်ဥပုပ်တုန်းကတော့သူနဲ့နီးစပ်တဲ့ဘုန်းကြီးကသီလယူပြီးကြောင်းကြောင်းကောင်းကောင်းမှအိပ်ပြန်လာတာဟုတ်ဒီတခါကျလို့ပုံလို့ခိုးလို့မရတော့ဖះစရာတရားနာတော့တရားရတော့တော့ဗျာနာရင်ကျင့်တဲ့ငကောလည်းပါရမီတူရှိတဲ့ပုဂ္ဂိုလ်သောတာပန်ဖြစ်သွား အပြန်ကြပဲတထောင်တောင်းတော့မလားဒီတထောင်နောက်တစ်ခါတထောင်ပေးစရာမလိုတော့အဲ့လိုမျိုးဖြစ်တာအဲ့လိုလိမ္မာရင်ကြီးသွားရင်သူကမတောင်းတော့သိသွားရင်အတိတရားရှိသွားအဲ့ဒီသားတယောက်ပဲများစွာတွေ့ဘူးတယ်နောက်ထပ်သားတယောက်ရှိသေးတယ်ဘုန်းကြီးတို့အင်္ဂုတ္တတတတော့မှသွားတွေ့ရဘယ်လိုလဲဆိုတော့သူအဲ့တော့အညာတော့ဘာတွေးပေါ့အဖေရဲ့ကြီးခုနသူဗုဒ္ဓိဒီတဲ့နှစ်ပွဲရတဲ့သူဗုဒ္ဓိရနေပြီးတော့နာရမင်းရဲ့သား ယဟန်ခေါ်လာတယ်ခေါ်လိုက်မြတ်စွာဘုရားမိတ်ဆက်တယ်မြတ်စွာဘုရားတဲ့ဒါဒီယဟန်လေးကသုဒ္ဓတာသားဘုရားတဲ့သူကခေါ်လာပြီးမိတ်ဆက်တာဘုရားစီခေါ်လာတယ်သင်္ကန်းဝယ်အဲကြောင့်ဩဒါနောက်တစ်ယောက်ရှိသေးတဲ့ကိုလို့အဲ့ဒီပုဂ္ဂိုလ်ကပြောင်းနေတာဒီတော့မှသွားတွေ့တယ်ဟိုခုနကမောင်ကာလာတို့ဒီဒီအဆံပေးပြီးစီယုံနဲ့သားကြတော့တော်တော်များများသိကြတယ်ပြောကြတယ်ပေါ့ဆရာသမားတွေအဲ့ဒါမျိုးအဲ့တော့ဒီတော့ ဒီမှာ6နာရီရတော့အဲ့ဒီလိုနဲ့ပြောချင်တာဒီနာရဝိတထေကြောင့်လေပြောစရာလေးရှိလို့ပြောတော့အဲ့ဒီမှာနာရဝိတထေရဒီဗုဒ္ဓဘုံမှာအင်မတန်ကြီးညိုတယ်ကြောင်းကိုတနေ့သုံးညင်သွားတယ်မနေ့တစ်ခေါက်သွားတယ်နေ့လေးတစ်ခေါက်သွားတယ်ညနေတစ်ခေါက်သွားတယ်ကြောင်းသွားပြီမဲ့လို့ဖះကြီးညိုတယ်ကြီးညိုလေးစားတော့ကမေးခွန်းတွေများများမေးလို့မရှိဘူးတဲ့ဘာလို့လဲဆို तू မေးလို့ဘုရားသူ့ကိုရှင်းပြနေပင်မမှာစိုးတာ အဲတရားဟောနေပင်မမှာပြေးနေပင်မမှာဆိုလို့ဓမ္မပဒထက္ကရာမှာအဲ့လိုပြောပါတယ်နော်ပြီးတော့ဒီတထေးကြီးကရဟန်းတော်တွေထဲမှာကြတော့ရှင်သာရိပုတ္တရာကိုအင်မတန်ကြည်ညိုတာဘာဖြစ်လို့ကြည်ညိုလဲဆိုတော့ဘုန်းကြီးတို့ဆရာသမားတွေကောက်ချက်ချပြတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးနဲ့ဒီနာရဝင်းတထေးတို့ကဇဟိုက်ဝါနာခြင်းတူတယ်နာရဝင်းတထေးကြီးကလည်းအများကောင်းကျုပ်ပြုလုပ်ငန်းတွေတိတ်လောက်တာ တရားတရားကောင်းတော့ဒီဗုဒ္ဓနဲ့မတွေ့ခင်နဲ့သူကလူတွေဆင်းရဲတဲ့ပုံကိုယ်တွေစားတော့ဆရာတွေကျွေးတာမွေးတာအာကိုရမဲတဲ့ပုံကိုယ်ဒီဒီကိလေ homeless ဒါမျိုးတွေကျွေးတာအဲ့လိုအာကိုရမဲခိုကိုရမဲတဲ့ပုံကိုယ်ကျွေးမွေးတတ်လို့သူ့နာမည်သူတတ္တနာမည်ပြောင်းနာရပိဏိကဒီနာမည်အတိပ္ပယ်အဲ့ဒါဟာအဲ့တော့မေတ္တာထားတယ်ပေါ့ဗျာဒီဆင်းရဲသားတွေပေါ်မှာမေတ္တာအမြဲတမ်းထားတော့ မေတ္တာအားကြီးတဲ့ပုဂ္ဂိုလ်လို့ဒီလိုပြောလို့ရတယ်ရှင်သာရိပုတ္တရာကိုလိုမြတ်ကြီးကလည်းမေတ္တာတရားအင်မတန်အားကြီးတာနော်အရှင်မြတ်ဘုရားဆောဘုရားရဲ့တပည့်တွေထဲမှာသူကအကြီးဆုံးပုဂ္ဂိုလ်ပဲအကြီးဆုံးတန်ဃာတွေထဲမှာအကြီးဆုံးပုဂ္ဂိုလ်ပဲပညာရာလည်းအကြီးဆုံးရာထူးအကြီးဆုံးလို့ပြောရမှာပေါ့နော်ပညာရာအကြီးဆုံးဖြစ်တဲ့အတွက်ရာထူးအကြီးဆုံးပဲဒါမဲ့လို့ငါရာထူးအကြီးဆုံးဟုတ်လားအကတာဝကလေဘယ်ရလဲ လဲရရင်အကတာကလည်းအကြီးဆုံးပဲဒါပေမဲ့ဘယ်တော့မှခွင့်ရမရှိဘူးဆုံးခံထွက်တယ်နောက်ကြမှထွက်တယ်နောက်ကြမှထွက်ပြီးဒီဇေရုံကြောင်းတဲ့ကြောင်းတိုက်ကြီးလိုက်ကြည့်ဟောဒီကြောင်းရေမခသေးရေခတ်ထားခဲ့တယ်ဒီပြည့်စည်းမလဲရသေးဘူးဒီပြည့်စည်းလဲထားသင်္ကန်းတွေဖျော်ဖျက်ပြတော့ခောက်ထားခဲ့တယ်အဲ့လိုမျိုးနေမကောင်းတဲ့တွေ့ရပုံကိုယ်လေးတွေ့ရင်ဘာဖို့ပိတ်ကြလဲသူကဘုံကြီးတဲ့ပုံကိုယ်ပေါ့ဗျာသူကတော့ရှင်မြတ်ကျတော့ဘာလို့ချင်းလာချင်းရတော့မေးတယ်ဒီကောင်ငယ်လေး ဘာဖုံးပေးခြင်းလဲဘယ်လိုနေလဲအကုန်မေးတယ်ယောဇဂရောလေးတဲ့ဝိဆာဆိုလဲဒီမတော်တော့မလာတော့မဝေယုံတာနဲ့တေချာသင်ပေးတယ်ဆုံးငံပြန်လိုက်ခုနနေမကောင်းတဲ့ပုံကိုယ်လေးကိုသွားပြီးကျွေးမွေးဆုံးငံပြန်တော့လဲရင်ရောက်ပြန်နေတယ်ဆုံးငံထွက်တော့လဲနောက်ကြမှာထွက်တယ်တန်ဃာတွေပေါ်မှာအဲ့လိုမေတ္တာဓာတ်အားကောင်းတယ်ဒီလိုဇေယဝန္ဒနာချင်းတူတဲ့အတွက် နာရဘိတ္တိရာ ရှင်သာရိပုတ္တရာကိုအင်မတန်ကြီးညိုတာနောက်ဆုံးပြန်တော်မူကနီးဆိုရင်ပြန်နာရဘိတ္တိသေကနီးပေါ့သေကနီးမှာတခြားရဟန်းတော်တွေပင့်မှုဗျာရှင်သာရိပုတ္တရာဘုရားလည်းပင့်ကမ်းမှုရှင်သာရိပုတ္တရာတရားနာရင်လည်းကွယ်လွန်သွားတာတုတ်တိရနတ်ပြည်ရောက်သွားတယ်တုတ်တိရနတ်ပြည်ရောက်တဲ့ခါကျလည်းဒီရှင်သာရိပုတ္တရာရဲ့ဂုဏ်ကိုချီးမွမ်းတော့မယ်နော်ဘာပြောလဲဆို ရှင်သာရိပုတ္တရာဟာပညာရမှာဣတိရေရတယ်ဣတိရေရတယ်ဒီနတ်လောကမှာသူကပြောတယ်အဲ့လိုပြောတဲ့စကားတွေရှင်အနန္ဒာကြတော့အင်းဒီလိုပြောတဲ့နောက်ကဂျာမဟုတ်တာနာရဘိတထေပဲဖြစ်တယ်သူကလို့ကောက်ချက်ချသူကရင်းနှီးတာကိုသူကြည်ညိုတာကိုဒါကိုပြောတာအဲ့တော့ဒီတကာကြီးရဲ့ဒီပရပိုက်တွေနဲ့ပြောတဲ့အခန်းပေါ့ဗျာဒါခုနဒီ ခုနအတွေ့ဟောင်းအယူဆကိုပယ်ရမယ်ဆိုတော့ဒီအတွေ့ဟောင်းအယူဆ10မျိုးရှိတယ်တခြားဘာသာတွေမှာအဲ့ဒါတွေကိုနဲ့မေးမြမေးကြဖြေကြတာနာရမင်းတထေရအိမ်မှာဗုဒ္ဓဝါဒအကြောင်းကိုပြောသွားတယ်အဲ့ဒါကိုပြောဖို့ရတယ်ခုနသူစားကြောင်းပြောနေတယ်လို့မတင်တော့ကဘာမှမပြောတော့ကဲနောက်ပတ်မှာပြောမယ်တော့6နာရီထိုးပြီးသွားဒီနေ့ဟောပြောဆွဆုံမတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။